ရွာရဲ့ကုန်းရောက်ရွာရဲ့ကုန်းမှာစားရတော့ဇရာသုံးတရားရမလားလဲဝင်ကြည့်တော့ဘာမှမတွေ့ဘူးဒီထဲမှာရွာရွာကိုဖြစ်စည်းဖို့သားပြဖို့ရာတဏှာကြီးချောလဲဝင်လာကြပြီဆိုတော့သတင်းကြားတော့ဝဖက်ပြီးတော့ပြေးရတာဖက်ပြီးပြီးတော့ဘယ်ရောက်သွားတော့ဆိုတော့ရည်ပြင်းကြည်ကြီး မြစ်ကြီးသောမဟုတ်ပင်လယ်ကြီးပင်လယ်ပင်လယ်ကွေးပေါ့ပင်လယ်ကွေးအဲပင်လယ်ကြီးပင်လယ်ကွေးကိုရောက်ပြီးတော့သွားပင်လယ်ကွေးပင်လယ်ကြီးကိုရောက်ပြီးတော့သွားတယ်တဲ့ဒါကိုမွေလေးကောင်ကလေးပါးဗုဒ္ဓသူသာငါးရာငါးခန္ဓာနှင့်မိညာရံပဲ့တဆွဲချက်ကြောင့်ရွာပြည့်သုံးည၆ဒွါရသို့ရောက်ကတဖုံ

အဲလိုပဲဒီအာရုံ6ပါးတွေကလည်းဘဒ္ဒဝါတွေကိုနှိမ့်ဆက်ညှင်းစေတယ်ဘဒ္ဒဝါတွေဘာနာမှာဒီပွားဖို့ချမ်းသာဖို့ကုသိုလ်တရားတွေသူတော်ကောင်းတရားတွေကိုလူရက်ပြီးတော့နှိမ့်ဆက်ညှင်းပန်းတယ်ဒီတရားတွေကအင်းဒေဇာပြင်းကြောက်เสียကောင်းပါလေအာရုံ6ပါးတရားတွေအမှန်တရားကြောက်เสียကောင်းတယ်

အာယုံရလာတယ်နဲ့ဒီလိုဖြစ်နေတာပဲမြတ်စွာဘုရားဤအဆုံးအမအတိုင်းမကျင့်တဲ့ပုဂ္ဂိုလ်တွေဟာဒီတိုင်းကြီးတယ်ပါပဲမြတ်စွာဘုရားမြတ်စွာဘုရားမြတ်ပုံထုံးတဲ့အခါကာလကြတော့အောင်၆ပါးနဲ့စပ်ပြီးတော့စောင့်စည်းဖို့ရနီလန်းနေကျင့်ဤကြံဤတွေကိုဟောကြားတာအဲဒီဤတွေပဲရတယ်ဘုရားတည်းဤသားပုဂ္ဂိုလ်တွေမှာသက်သာရရတယ်

မင်းမင်းပိုင်းစိုးပိုင်းကပေါ့မင်းသားတွေအချို့မင်းတွေလည်းပါပါတယ်အဲမင်းအရာရှိကြီးတွေအမကြီးတွေမူကြီးမကြီးတွေဒီလိုဟာတွေအထက်တန်းပုဂ္ဂိုလ်ပြီးတော့အရာသူရာသားတွေကဆိုရင်လည်းပစ္စည်းဥစ္စာတွေအမှန်များအမှန်ပေါ်များကျော်သွားတဲ့တထေသားတွေတထေကြီးတွေဒီလိုပုဂ္ဂိုလ်တွေပဲအဲဒီလိုပုဂ္ဂိုလ်တွေဟာ

မသားကြောင့်လာကြတဲ့ကောတရားအထုတ်မယ်ဆိုတဲ့စိတ်ဓာတ်နဲ့လာကြတာပေါ့ဒီရွယ်ချက်ကတရားအထုတ်ဖို့ပဲတရားထုတ်ပြီးတော့မိမိတို့ရတဲ့ရလိုက်တဲ့သိတဲ့သိလိုက်တဲ့တရားလေးတွေသိဖို့ရပဲဒီရွယ်ချက်နဲ့လာကြလာပြီးတော့အထုတ်ကြကိုယ်နေမြဲနေရာမှာနေမယ်ဆိုရင်ရှင်ဟာနေလဲကိုယ်နေရာနဲ့ကိုယ်ချမ်းသာနေတာပဲစာရေးတော်ရေးနေထိုင်ရေးအစအရာချမ်းသာနေတာပဲ အဲလူ့ကြောင့်ပုံကိုယ်တွေလည်းမျိုးသားတွေရောမျိုးသမီးတွေရောကိုယ်နေရာလေးနဲ့ကိုယ်ဆိုရင်ချမ်းချမ်းသာသာနေရတာပဲဒါပေမဲ့လို့ဒီလိုစားကအိခါနဲ့ဒီလိုမဖြစ်သေးဘူးအပယ်ဆင်းရဲကလွံ့မြောက်တဲ့တရားလူတရားများဒေသများဆင်းရဲကလွံ့မြောက်တဲ့တရားလူတရားများတွေကိုတော့အားထုတ်ဖို့ရအချိန်ပဲခွင့်ကောင်းရတာပဲလို့ဘယ်လိုသိပြီးတော့ခု မ္မဒါနာလာပြီးတော့တရားအထုတ်ကြတယ်အတူတူပါပဲဟိုတုန်းကလည်းဒီလိုပါပဲအထုတ်ကြအဲဒီလိုအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာသံဃာဝဆင်းရဲကလွတ်မြောက်ဖို့အပယ်ဆင်းရဲကလွတ်မြောက်ဖို့ဒါပဲသူကအရေးကြီးဆုံးပဲသိပညာတွေကလောကရေးရာတွေနဲ့စပြီးတော့ဘယ်လိုကြီးပွားအောင်ဘယ်လိုကျိုးတွေရလိမ့်မယ်လို့ပြောလိမ့်ကြမှာပါဘူးဒီထဲမှာသာမချင်းစင်ကြည်ကြပဲ တို့ဒီလိုတရားသူတွေအတွက်လောကဘက်ကဘယ်လိုအကျိုးတွေရပါလိမ့်မယ်လို့ဒီလိုမျှော်လင့်ကြမှာပါဘူးအဲအပယ်ဆင်းရဲတာမြတ်ဆင်းရဲကလုံးမြောက်ဖို့ရပဲလို့ဒါလေးကိုမျှော်လင့်ပြီးတော့ကြိုးကြိုးစားစားလာပြီးအထုတ်ကြတာအဲဒီလိုအထုတ်တဲ့ပုဂ္ဂိုလ်တွေမှာအာယုံ၆ပန်းနဲ့စပြီးတော့ကိလေသာတွေမဝင်ရအောင်အမြဲတမ်းတော့ကျင့်သုံးနေရတာအမြဲတမ်းမြင်တိုင်းမြင်တိုင်း လောဘဒေါသမောဟကိလေသာတွေမဖြစ်ရအောင်ငင်္ဂါမြာလေးတွေရပ်တော့မယ်ကျွတ်ဒိဋ္ဌိဒိဋ္ဌာမတံဘုိတတိဒိဋ္ဌိမြင်ရသောအာယုန်၌ဒိဋ္ဌာမတံမြင်ရယုံမြာတွေဘုိတတိဖြစ်လက်တံမြင်ရတဲ့အာယုန်မြင်ရယုံမြာလေးတွေရပြီးတော့ကောင်းမြင်ရယုံမြာဟိုဘက်ကိုလာပါတယ်တင့်တယ်ချစ်စရာကောင်းတယ်မုန်းစရာကောင်းတယ်စသည်ဖြင့်ကိလေသာအာယုန်တွေ ရှင်းမသွားအောင်ကိလေသာအာယုံရှင်းပြောင်းလဲမသွားအောင်ပဂရိအာယုံလေးတိုင်းပြီးအောင်လို့မြင်ရပြီနိုင်မြင်ရအောင်များလေးပဲရတန်သွားအောင်လို့မြင်တာကိုရှုမှတ်ရတယ်တို့တူကြားတာလေးကြားရုံများတယ်နာရတာလေးနာရုံများတယ်သာသီပြန်လဲရတာစားတဲ့ခါလဲသာသီရုံမျှရင်တွေ့ထိတဲ့အရာဝတ္ထုတွေမှလည်းမြဲတာမှနေရတာကတော့ဒီနေ့လုံးတညလုံးသာအမှနေရတာလို့နေလို့ချင်းအတွေ့အထိတွေမှနေရတာအဲပြီးတော့စိတ်ကူးစဉ်းစားကြသိမှု

တကားသောတတိရီဟူသောတကားရွက်ပိတ်ထားတယ်ဒီပုဂ္ဂိုလ်တွေမှာဘေးရန်သက်ရှိတဲ့မလုံခြုံတဲ့နေရာများတကားဆိုတာပိတ်ရတကားဆိုတာညဆိုလို့ရှိရင်အရာတိုင်းရာတိုင်းညဆိုတာတကားပိတ်ရတယ်တကားပွင့်ပြီးနေနေရကတချို့ရတယ်နည်းနည်းပါးပါးရှိတယ်နည်းပါတယ်သူကတကားပိတ်ထားတာများတချို့နေရာများအများအားပိတ်ရတယ်ဆိုတာကို အိန္ဒိယအနောက်မြောက်ပိုင်းကချမီးယားလို့ပဲအဗိနာဒီမှာခိုင်ပါတောင်တောင်ကြားလားဆိုအဲဒီကလူတွေအဆိုးတယ်ပြောတယ်ဒီကလူတွေများစာတိုင်းတွေ့ရတယ်ဒီကလူတွေများဘာမှအလုံးမလုပ်ဘူးတဲ့အဲဒီကလူတွေများတယ်ခါတယ်ဒီလိုခိုးတိုက်ပြီးစားဝေးရပဲသူတို့သာအလုပ်နေတာအလုပ်ကတော့အဲသူတို့ခွင့်သာလို့ရှိရင်ပြင်းသိုးလည်းပဲသိုးတွေပါတယ်များလိုက်လာလို့ချင်းတပုံလုံးလဲသူတို့ သိမ့်ပြီးတော့ယူတာပဲတဲ့သူဘာရဘယ်ကမှမရဘူးဆိုရင်ဒီနီးပါးရွာတွေမြို့တွေလိုက်ပြီးတော့သူတို့ခိုးကြတာပဲတဲ့တိုက်ကြတာပဲတဲ့လူတွေအဲဒီလိုလုပ်တော့အဲဒီရက်ကလူတွေညာတကားတွေပိတ်ပိတ်ရတယ်ဆိုတာကိုလုံမချင်းကိုပိတ်လို့ရသောစည်းစည်းကတွေကညာနေမိုးမချုပ်ခင်ကတွေပိတ်ရတယ်อืมတကားဆိုတာအရေးကြီးတယ်ဆိုအဲဒီတကားပိတ်ရတယ်တကားမပိတ်လို့ဟင်းလင်းပွင့်နေလို့ရှိရင်တုံးတန်းရောက်လူကလည်းပဲခိုးခြင်းစိတ်ပေါက်ပြီးခိုးရတယ်လို့ လူကျင်စိတ်ပေါက်ပြီးလူတတ်လုံးညုံနေလို့ရှိရင်တော့တော်တော်ရောင်ခိုးကျင်တဲ့စိတ်လုံးရှိတဲ့ပုဂ္ဂိုလ်တော့မခိုးဘူးလုံးနေတာနဲ့အဲလူကျင်တဲ့စိတ်ရှိပေမဲ့လည်းလုံးနေတာနဲ့လူကိုရဆက်လို့မလူအောင်လို့လားဒါအရေးကြီးတယ်အဲ့ဒါလိုပဲခုတတိရီဟူသောတကားရွယ်တတိရီဟူသောတကားရွယ်နဲ့တတိရီဟူသောတကားဆောင်မှလည်းဒီတတိရီဟူသောတကားရွယ်ပိတ်ထားလို့ရှိရင်မိမိတို့ခန္ဓာတွဲမှာ အာယုံ6ပါးဤဟူသောခိုးသူကြီးတွေမဝင်နိုင်ဘူးအဲဒီခိုးသူကြီးတွေမဝင်နိုင်ဘူးတရားတကယ်အားထုတ်တဲ့ပုဂ္ဂိုလ်တွေမဝင်နိုင်ဘူးတကယ်အားမထုတ်လို့ရှိရင်တော့ဝင်မှာပဲလုံးလုံးအားမထုတ်ပဲနေရင်တကားရင်လည်းပွင့်နေတာလည်းတူတယ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့တကားပိတ်ထားတာလည်းတူတယ်မဝင်နိုင်ဘူးမြင်ရတာလည်းပဲမြင်တော့မြင်တာပဲသူများလိုပါပဲ ပဂရိပုဂ္ဂိုလ်တွေလည်းပဲမြင်တယ်မျက်စိရှိလို့မြင်တယ်တရားထုတ်နေတဲ့ပုဂ္ဂိုလ်လည်းမျက်စိရှိလို့မြင်တယ်ဘာထူးလို့ဆိုရင်ကိလေသာမဖြစ်တာမှထူတာမြင်တော့မြင်တာကြီးတဲ့ပဲဘုရားရဟနာပုဂ္ဂိုလ်တွေလည်းမြင်တာပဲဘာထူးတော့ကိလေသာမဖြစ်ဘူးတဲ့ဒါမှဒီမှာထူတာတော့ပဂရိပုဂ္ဂိုလ်တွေတရားနှလုံးသားအထုတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေမှာမြင်ပြီးလို့ရှိရင်မြင်ုံနဲ့သူကမရဘူး မြင်ရတဲ့အာယုံကိုချစ်စရာပဲနှိမ့်တဲ့စရာပဲဒါရစရာပဲဆိုပြီးတော့ရာဂကိလေသာတွေဖြစ်လောဘတွေဖြစ်အဲမကောင်းတဲ့အာယုံတွေကြတယ်မုန်းစရာပဲဆိုပြီးတော့ဒေါသတွေဖြစ်ပြန်တယ်ရိုးရိုးအာယုံတွေဆိုတော့လည်းပဲပုဂ္ဂိုလ်ပဲသတ္တဝါပဲမြဲနေတာပဲစသည်ဖြင့်အစွဲလန်းနေတဲ့မောဟဖြစ်တယ်ဒီပြင်ဒိဋ္ဌိတို့မာနတို့စသည်တွေလည်းလျှောက်ဖြစ်ကုန်တော့တာပဲဗျအဲ့ဒါကဗေဒီပုဂ္ဂိုလ်တွေမှာအဲဒီကိလေသာတွေဝင်လာတာတကိုယ်ရမြတွေ ကိုယ်တည်းရောက်သူတို့ရောက်လာတာနဲ့ကုသိုလ်စိတ်ဆိုတာမဖြစ်ရအောင်မြင်ရကနေဖြစ်ရမယ်ကုသိုလ်စိတ်မြင်ပြီးတော့ဖြစ်ရမယ်ကုသိုလ်စိတ်တွေဖြစ်ခွင့်မရတော့ဘူးတို့အတူကြားရကလည်းမဖြစ်ရအနာရကစားရကဒုတိယကသိကုသနာကြံကြဘယ်ကမှမဖြစ်ရဘူးတနေ့လုံးနေတနေ့လုံးကုသိုလ်မဖြစ်ရဘူးတညလုံးကုသိုလ်မဖြစ်ရဘူးတလလုံးမဖြစ်ရဘူးတစ်နှစ်လုံးသေးတာသွားရတချို့ကုသိုလ်ဖြစ်ခွင့်ကိုသိနေရလိုက်ဘူးသူက

အခုတကားပေါက်တွေပိတ်ဆို့ထားတဲ့ပုဂ္ဂိုလ်ကမြင်နိုင်ကြရင်တော့အား၆ပါးလိုက်ပြီးရှုမှနေတော့အဲမြင်တာလည်းပဲမြင်ုံများပဲသူများတွေလည်းမြင်တယ်သူလည်းမြင်တယ်ဒါပေမဲ့သူ့မှာတော့မြင်ုံများပဲနေတဲ့စရာလိုလည်းသူအတိမှမပြုဘူးမုန်းစရာလိုလည်းအတိမှမပြုဘူးပုဂ္ဂိုလ်သတ္တဝါပဲလို့လည်းအတိမှမပြုဘူးအဲမြင်ပြီးမြင်ပြီးပြောက်သွားတာပဲမြင်တယ်မှမြင်ပြီးပြောက်သွားတာသို့တူကြားတာမှလည်းပဲ အများလည်းပဲကြားတယ်တရားထုတ်တဲ့ပုဂ္ဂိုလ်လည်းကြားတယ်ယ ahanan ပုဂ္ဂိုလ်တွေလည်းကြားတယ်ဘာထုလို့ဆိုရင်ပရိပုဂ္ဂိုလ်တွေမှာတော့ကြားပြီးကိလေသာတွေဖြစ်လာတယ်ကိလေသာဖြစ်ပေါ်လမ်းပွက်တရားထုတ်နေတဲ့ပုဂ္ဂိုလ်ယ ahanan ပုဂ္ဂိုလ်တွေမှာကိလေသာမဖြစ်ဘူးကြားပြီးကြားရုံများပဲကြားပြီးကြောက်ကြားပြီးကြောက်ကြားပြီးကြောက်ထို့အတူနာယာစာယာဒွဋ္ဌိယာ

ကိုယ်မြာကြီးအဲဒီကိုယ်မြာကြီးတွေမလုံခြုံလို့ရှိရင်တချို့ယူပါယုံအကြောင်းပြုပြီးတော့လည်းပဲကိလေသာတွေဖြစ်တယ်။တာမန်ပုဂ္ဂိုလ်တွေမပြောနဲ့။ဒီနေ့ကပြောခဲ့တဲ့ဝိငိတဝိငိတရဟန်းလေးဒီနေ့ကပြောခဲ့တယ်အဲဒါသူလည်းဖြစ်တာပဲ။တချို့ဇာပင်ကြီးတွေရပြီးတော့နေတဲ့သာသနာ့ဘာကရေသေးကြီးတွေလည်းအဲဒီယူပါယုံတွေယူပါယုံတွေမြင်ပြီးတော့ဇာလျှောတယ်။ ဇာနိပါတိမှာရှိတယ်ဇာနိပါတိမှာဘုရားအလုံးတော်ရေတကြီးတွေဒါမြတ်ပုဂ္ဂိုလ်တွေမဟုတ်ဘူးအဲဒါကြီးတွေကဝိသဘာကယူပါယုံနေမြင်ပြီးတကလားဇန်လျှောလို့ဇန်နေပြက်ကုန်အဲဇန်ရနေတဲ့ပုဂ္ဂိုလ်တော်မှာဇန်ပြက်မြတ်စွာဘုရားကရာနေအတွက်တရားဟောတဲ့ခါကာလကြတော့ရာနေမှာရာနေမှာ

အဖြစ်ရင်လည်းမောဟဖြစ်မယ်ကိစ္စတမျိုးမျိုးပါအင်းဖြစ်နိုင်တယ်ဥစ္စာတွေဒါကြောင့်ဇာယပုဂ္ဂိုလ်တွေလည်းပဲဇာတိလျှော့ပြက်ပြီးတကားလားဒုက္ခတွေရောက်ကြတယ်ဒုက္ခတွေရောက်ကြတယ်တချို့ကြားရကနေပြီးတော့ပြီးတော့ကိလေသာတွေဝင်ပြီးဇာလျှော့ဆိုတာရှိတယ်သာတိကျမ်းကနေတည့်ရလာတာပြောရမယ်ဆိုရင်ဒီလိုကျုံးကအဲဒီမှာကိုတော်လေးတော်ကဒီလို ကောင်းငင်ကဇာပြန်လာရင်တကယ်တခြင်းဆိုလဲဗန်ကြပြီးတော့ဇန်ကြောလို့ပြက်ပါရောတကယ်ဒုက္ခပြည့်ဒါဘုဒ္ဓံရဲ့ကြားရည်ဆုံးပါနာကိုဆုံးဆုံးပါအဲဒီဇာအဲ့ဒါလည်းကြည့်ရဇမလောကဇမလောကအဲဒီကဘာ900အတွင်းမှာ သူပဲရောက်မှမသိဘူးသာငရဲလည်းဘယ်လောက်ကြာမှမသိသိစ္ဆာလည်းဘယ်လောက်ပြင်မှမသိကြည်တာလည်းဘယ်လောက်ပြင်မှမသိဒုက္ခတွေအများကြီးရောက်တော့မယ်လေအဲ့ဒါအမှန်တရားချမ်းသာကြောင်းဖြစ်တဲ့ဇန်ကုသိုလ်တရားတွေလူရဲ့ပြီးတော့ယူသွားတာမြညာကကြားရကအဲ တဲ့ပုဂ္ဂိုလ်တွေရှိတယ်။ပါဏတိပါဒကံကြောင့်အဲရောက်တာရှိတယ်၊ဒေယတာကံကြောင့်အဲရောက်တာတွေရှိတယ်။ကာမတုမိစ္ဆာသာရကြောင့်အဲရောက်တာတွေရှိတယ်။အများကြီးပဲရှိတယ်ဆိုတိရစ္ဆာန်ဖြစ်နေတာတွေရှိတယ်၊ပြိတ္တာဖြစ်နေတာတွေရှိတယ်၊ဒုက္ခတွေရောက်တော့တာတွေအဲ့ဒါဘယ်ကလာတော့ဆိုရင်ဒီဓဝါ6ပါးမှာအာယုံ6ပါးတွေဝင်ပြီးတော့မှု့လို့သူတို့နှိမ့်ဆက်တာတရားဓမြကြီးတွေ ကြောက်เสียကောင်းတယ်သေချာသိရင်သေချာကြောက်เสียကောင်းမသိတဲ့ပုံကိုယ်တွေကတော့ဒီဓမြပဲသဘောကျနေတာပဲဒါတွေလက်ခံနေတာဒါတွေလက်ရှားနေတာလို့သာอืมအမြင်ကောင်းလေးမြင်ရအောင်ကြားကောင်းလေးအနာကောင်းလေးအစားကောင်းလေးအတွေ့အထိကောင်းလေးအယုံကောင်းလေးတွေနဲ့တွေ့ရအောင်လို့ဒါတွေပဲမတွေ့တွေ့အောင်လို့ရှားနေတယ်မျောနေတယ်သူကများများကြီးရတယ်လေများများကြီးသဘောကျတယ်လေပဲဒီအယုံလေး သူကတကိုးသမားတွေသိကြိုက်နေသဘောကျနေတယ်အဲဒီလိုပုဂ္ဂိုလ်တွေဟာဒီအာယုန်တွေကြောင့်ကုသိုလ်တရားတွေပြည့်စည်ပြီးအကုသိုလ်တရားတွေပွားပြီးတော့ကြတော့ပယ်လေးပါးမှာဒုက္ခတွေရောက်နေတာအဲဒီကြတော့ပြာမဆုံးနိုင်ဘူးဘယ်နဲ့မှတတ်နိုင်တော့ဘူးနာဒုက္ခရောက်ပါတယ်အဲဒါကြောင့်အဲဒီဓမြကြီးတွေဓမြကြီးတွေနဲ့တူတဲ့အာရုံ၆ပါးတရားတွေကိုတတိရီဟူသောတရားရွယ်ဖြင့်ပိတ်ထားရပြီ။ဒါကြောင့် တရားတော်တဲ့ပုဂ္ဂိုလ်တွေဟာမြင်နိုင်ကြတဲ့တရား၆ပါးလိုက်ပြီးတော့ရှုမှတ်နေတာဒီတရားကြီးတွေတားမြစ်ထားတာပဲလုံညုံနေတာပဲရှုမှတ်နိုင်နေကြမှတ်နေတော့ပါသေးလုံညုံနေတာပဲသူကနာကြပါတယ်သမဏကိုကောင်းပါတယ်ကမ္မနာကြောင့်ကထွက်သွားလို့ပြန်သွားပြန်လည်းဒီတရားထုတ်ထားတဲ့ပုဂ္ဂိုလ်နဲ့အမထုတ်တဲ့ပုဂ္ဂိုလ်တွေကမတူဘူးသူကသူများနဲ့မနိုင်ရှင်တယ်တော့ကိုယ့်ဟာနဲ့ကိုယ်ပဲနိုင်ရှင်တော့တရားမထုတ်ခင်ကနေခဲ့ဘုံနဲ့တရားထုတ်ပြီးတော့နေဘုံနဲ့ကိုယ့်ရဲ့ တရားမထုတ်ခင်တော့ဘာမှစောင့်သိမှုမရှိဘူးတရားထုတ်ပြီးတဲ့အခါကာလမှာဒီလိုအလွတ်နေနေတယ်ဆိုပေမဲ့သူကအတိလေးပါနေတယ်နောက်ကနေပြီးတော့မြင်တာလေးပြီးလိုက်ကြားတာလေးပြီးလိုက်သိကူးတာလေးပြီးလိုက်နဲ့ညာများကြီးမဟုတ်တော့နည်းနည်းနည်းနည်းပါနေကျန်ကျန်ထန်းထန်းဖြစ်လာလေးလေးသူကအတိလေးနောက်ကပါလေးလေးပါလာလေးလေးပဲအမှန်ကောင်းပါလေအဲ့ဒါပတိတိဥဒ္ဒေကားရုံနဲ့ဓွားကြောက်ပါကသခိုးရမြတွေဝင်ရအောင်လို့ အပိဆိုလေးတွေရသွားတာတဲ့အနာဘုဒ္ဓမှာတဲ့အခုမူရင်းယောက်ျားမူရင်းယောက်ျားဆိုတာခုတရားထုံးတဲ့ပုဂ္ဂိုလ်တွေပါပဲအဲဒီတဝါ၆ပါးဒီဟူတဝါ၆ပါးဒီဟူသောရွာပြေကုန်းကိုအာယုံ၆ပါးဒီဟူသောသခိုးရမြကြီးတွေဝင်လာကြပြီဆိုတာပြီးလို့အဲဒီကလွတ်မြောက်အောင်လို့ထွက်ပြေးပါတယ်တဲ့မြင်နိုင်ကြတိုင်း

ရည်ရင်ကြယ်ကြီးနဲ့လဲနဲ့ရမယ်တဲ့ကြယ်လဲကြယ်ရမယ်တချို့နဲ့နေပေမဲ့လို့မကြယ်ရင်တော့ဘူးလွယ်တယ်သူကအဲကြီးကဘယ်လောက်ပဲနဲ့နေချောင်းလေးကချောင်းလေးက2000 3000လောက်ရှိတယ်ဆိုဖြတ်ကူးရင်လွယ်လွယ်ပေါ့တောင်3000 4000လောက်လည်းဖြတ်ကူးလို့လွယ်လွယ်ပါပဲဒီကဘယ်လောက်နဲ့နေနေဘာကြောက်စရာမရှိဘူးသူကဝင်ရထိုးလိုက်ရင်ဟိုဘက်ကရောက်သွားမှာ ဒါကြောက်ကြံကြည့်ပြင်းနေလို့ချင်းရေပြင်ကကျဲနေပေမဲ့လို့မနဲ့ရင်လည်းကြောက်ကြံမရှိဘူးတချို့ဒူးလောက်ပေါင်လောက်ရှိတဲ့ရေတော့ဘလောက်ကျဲနေနေဘာမှကြောက်ကြံမရှိဘူးမနဲ့နိုင်ဘူးသူကဒီလိုအောင်အားဖြတ်သွားနိုင်တာလွယ်တယ်သူအခုကတော့နဲ့လဲနဲ့တယ်ကျဲလဲကျဲတယ်လူမထောက်မိဘူးအဲလူတရားမကဘူး လူတရားတဲ့နဲ့လာရင်ဖြင့်နဲ့တော့တာပါပဲလူတရားဆိုလို့ရှိရင်ဒါရေတဲ့ဆင်းမှုမလွယ်ဘူးရေမကူရတယ်လို့ဆင်းလို့ရှိရင်လူတရားလောက်ရှိရင်ဖြင့်နှိပ်ပြီးသေးတော့တာပဲဒီဥစ္စာရေရင်ကျဲကအဲဒါတမိုင်လောက်တမိုင်လောက်စတယ်လို့ကျဲနေတဲ့ရေရင်ကြီးဆိုလို့ရှိရင်ဖြတ်ကူးကိုရမလွယ်ဘူးအဲပေလေး50 60ဆိုရင်တော့ရေကူးကောင်းတဲ့ပုံစံတွေဆိုရင်ဒါ ကူးနိုင်တတ်ပါတယ်ဒါလည်းလေ့ကျင့်ထားမှလို့တချို့သိလေ့ကျင့်ထားတဲ့ပုဂ္ဂိုလ်တွေကတော့မိုင်းနေတော်များများတော့ကူးလို့ရတယ်အဲဒါကတော့ပုဂ္ဂိုလ်တူတွေပေါ့အဲဒီတော့ရေပြင်ကျယ်ကြီးခုရောက်တယ်ရေပြင်ကျယ်ကြီးဆိုတာပါတော့ဆိုလို့ရှိရင်ဩဃ၄ပါးရဲ့ညီပဲဩဃ၄ပါးရဲ့အမိ ဩဃလေးပါးဆိုတာဘာတော့ဆိုသီယာတိရံကာမောကတာဘောကတာဒိဋ္ဌောကတာဝိဇောကတာဣရံဣမေဩဃဤရေရင်ဤတော်ဟူသောအမည်သည်သယတာကရမေပဲဒီတော်နိမှုကကာမောကတာကာမဩဃရေရင်ဤ၎င်းဘောကတာဘောအရိဟူသောဩဃရေရင်ဤ၎င်း သေသောကာသာဒိဋ္ဌိတိဟုသောအကယင်ဤ၎င်းဝိသောကာသာဝိဇာတိဟုသောအကယင်ဤ၎င်းအရိဝသနာမြည်ပေသည်ရေစည်းကြောင်းအမတန်တန်တဲ့ရေစည်းကြောင်းကြောက်เสียကောင်းတဲ့ရေစည်းကြောင်းများရေစည်းကြောင်းများတာမီဆိုလို့ရှိရင်အဲ့ဒီတည်းကြာသွားလို့ရှိရင်မျောသွားတာပဲမျောရုံမကဘူးနေ့လည်းသွားနိုင်တယ်ဒီထဲမှာရေစည်းကြောင်းတာမကြီးများဆိုလို့ရှိရင်တောင်း

ဒီဒီကြောင့်ကစကားမပြောရပါပဲလေဟေးမင်းတို့တတိရှိရင်ဆင်းခဲ့ငါနှစ်တတ်လိုက်မယ်မဆိုးတော့လဲဆိုးသလိုပဲအဲဒီတည်းဆင်းမွန်တဲ့ပုဂ္ဂိုလ်ဆင်းရောပဲလားအဲတတိမရှိဘဲနဲ့သွားဆင်းလို့ရှိရင်တော့မြစ်တာပဲတချို့ရေတွေကလည်းပဲဆင်းနေတယ်ရေများမြင်လို့ရှိရင်ရေကူးခြင်းရတာနဲ့ချိုးခြင်းရတာနဲ့အဲဒါကိုကရေမကူးတာပဲနဲ့ရေထဲဆင်းလို့ရှိရင်ဒီကြောင့်နဲ့နှစ်သေးတာပဲခဏခဏသတင်းစာထဲမှာပါတယ်ရေနေသေးတာတွေဟာ ညာသွားချင်းကလေးငယ်ငယ်တွေကပို့ပြီးတော့ဒီညသဘောကျတယ်ဘုန်းကြီးတို့ငယ်ငယ်တုန်းကလည်းဒီလိုပဲပြန်စဉ်းစားကြည့်ငယ်ငယ်တုန်းကတစ်ချိန်ကတခါလဲရေတွေအများကြီးအဲဒီလိုရေစည်းကြောင်းထဲမှာဆင်းရဲတဲ့စိတ် ပေါ်ဘူးတယ်ဒါအခုတည်းကတိရတယ်အဲ့ဒီရွယ်တုန်းကတော်တော်ငယ်ပါသေးတယ်ဘယ်တော့ရှိမလဲ10နှစ်မရှိသေးဘူးထင်တယ်10နှစ်အောက်မှရှိတယ်အဲ့ဒီရေစည်းတဲ့ကိုဆင်းလိုက်လို့ရှိရင်တော့အဲဒီတုန်းကသေးမှာပဲစဉ်းစားကြည့်တယ်ဩဟိုတုန်းကဒီလိုစိတ်ဖြစ်ဘူးရဲ့လို့ပြောတာ ဆင်းလိုက်ရင်ပေးမှာပဲလို့တော့ဘာမှလည်းကြည်လဲကောင်းကောင်းမကူတတ်သေးဘူးအဲ့ဒါရည်စည်းကြောင်းနဲ့ဆင်းတဲ့ပုဂ္ဂိုလ်ဟာကူရရင်ကူရောမကူရလို့ရှိရင်နှိမ့်မြုပ်ပြီးတော့တတ်မယ်လို့ရည်စည်းကြောင်းကမဆိုတော့လဲဆိုတော့ပါပဲမကူရတဲ့ပုဂ္ဂိုလ်တွေဆင်းရင်သေးကုန်တာပဲကောတော့အဲ့ဒါလိုပဲကာမောကဘောကဒိဋ္ဌောကဝိဇောကဆိုတဲ့တရားရည်စည်းကြောင်းတွေ ကိလေသာရည်စည်းကြောင်းကြီးတွေ၊တာမြရည်စည်းကြောင်းကြီးတွေဟောတယ်ဒါကြီးတွေကလေးခုရှိတယ်တဲ့ဒါတွေကလည်းပဲတတိပြင်းလာခဲ့အဲနှစ်ပြီးသားလိုက်မယ်တော့မဆိုးတော့လဲဆိုးသလိုပဲသူတို့ကလည်းနှစ်သားနေလောကရည်စည်းကြောင်းထဲမှာရေကူးရတဲ့ပုဂ္ဂိုလ်တွေဆင်းလို့ရှိရင်တော့အာသူတို့ထောက်ရတည်ရရပါတယ်အဲတောင်းတောင်းရည်စည်းကြောင်းဆိုလို့ရှိရင်တော့အဲဒါရည်ထဲမနှင်းမြုပ်ဘူး ဒီကူရဒီကူကလည်းကျင်လဲနေမယ်ဆိုရင်မနစ်မြုပ်ဘူးအဲဒါလိုပဲသံဃာရည်စည်းကြောင်းမှလည်းပဲတတ္တိရှိတဲ့ပုဂ္ဂိုလ်တွေတရားတရားတွေဟူသောခွန်အားဗလလို့ခေါ်တယ်ဗလခွန်အား၅ပါးရှိတယ်တဒါဗလဝိရိယဗလတတိဗလသမာဓိဗလပညာဗလဆိုတဲ့ခွန်အားကြီး၅ခုရှိတယ် အဲဒီခွန်အားကြီး၅ခုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကသံဃာထဲမှာမနစ်မုန်းမှုလို့နည်းနည်းထောက်တည်ရကြလွတ်မြောက်လဲသွားနိုင်တယ်အဲသရာတရားတွေဟူသောခွန်အားသရာတရားခွန်အားအရေးကြီးတယ်သရာတရားဆိုတာဘုရားစစ်ဘုရားမန်တရားစစ်တရားမန်သံဃာစစ်သံဃာမန်ကိုယုံကြည်တယ် ကြီးညိုသိကြီးညိုတတ်တဲ့ဘုရားတရားဘာငါယတနာသုံးပါအစင့်မှန်တယ်ကိုကြီးညိုတယ်ယုံကြည်တယ်သာသနာတရားခေါ်တယ်တွေ့ကြရတယ်ယုံကြည်တာလည်းသဒ္ဓါတရားမခေါ်ဘူး။ဘာလို့လဲတော့ဆိုတွေ့ကြရတယ်ယုံကြည်တာကအကျိုးမှမရှိပဲဟာဘူး။ဘာမှအကျိုးမရှိဘူးတွေ့ကြရချောက်ယုံကြည်လို့ရှိရင်ဥပမာဆိုပါတော့ကြီးကိုရွှေမှပြီးတော့ဝယ်ပြီးသိမ့်တာလို့ရှိရ ဒီကြည့်ရပါအသုံးကြအောင်ကြည့်ရကြည့်ဖို့ပဲကြည့်မှာပဲอืมမိုးကြိုးတွေပါလည်းရှိပါတယ်ရွှေထုတွေပါလည်းရှိတယ်ရွှေစိန်တွေလည်းရှိတယ်အဲ့ဒါတွေကိုကိုယ်ကရွှေစစ်မှပြီးတော့လက်ခံလာလို့ရှိရင်အဲ့ဒါဟာဆုံးရှုံးတာပဲနောက်သုံးတဲ့ခါကျဘာမှမသုံးရဘူးသူကဖုံးမတောင်းအဲ့ဒါပဲအဲ့ဒါလိုပဲ

ဒါပေမဲ့လို့သူ့ဘာသာနဲ့သူတော့လေသူဘုရားတွေသူကဟုတ်နေတာပဲသူကသူတို့မြင်နေကြည့်တော့သူတို့ဘုရားမှာဟုတ်သူတို့တရားမှာဟုတ်သူတို့သံဃာမှာဟုတ်ကိုယ်ကလည်းကိုဟုတ်နေကြတာပဲဒါပေမဲ့လို့အဲ့ဒီဘုရားတရားသံဃာအစ်စ်ဘုရားတရားသံဃာလို့ကိုယ်ဝယ်ထားတဲ့ဒီကိုယ်ဝယ်ရာတွေအပေါ်မှာသိစစ်ဖို့လိုပါတယ်ဆိုတာလိုတယ်ဒီလောကမှာပစ္စည်းတစ်ခုဝယ်တော့မယ်ဆိုလို့ရှိရင် အဲ့ဒီပစ္စည်းရဲ့အဖို့ဓမ္မတံကိုသိဝယ်လိုတယ်မသိဘဲနဲ့ဒုက္ခရရှောက်ဝယ်လို့ရှိရင်ဆုံးရှုံးတယ်နားမလဲတဲ့ပစ္စည်းသွားဝယ်လို့ရှိရင်ဆုံးရှုံးတယ်ဟောရွှေနားမလဲလို့ရှိရင်ရွှေရွှေကောင်းမှမကောင်းတာမှမသိဘဲနဲ့အဲ့ဒါဝယ်ရင်သာဆုံးရှုံးတတ်တယ်ကြောက်တို့စိန်တို့ဒီလိုဟာတည်းရှိတယ်အဲ့ဒါတွေများမသိဘဲနဲ့ဝယ်ရင်သာဆုံးရှုံးဆုံးရှုံးတာပဲဒီလိုပစ္စည်းတွေလည်းဒီလိုပဲနားမလဲတဲ့ဥစ္စာကို နားမလဲပဲနဲ့သွားပြီးတော့ဝယ်လို့ရှိရင်မဟုတ်တာတွေဝယ်ပြီးထားရင်သုံးချုံနေသွားအဲ့ဒါလိုပဲဘုရားတရားတန်ခါယရနာသုံးပါးကိုးကွယ်ကြတယ်ဆိုတာဟာဘာတော့ဆိုရင်တကယ်အာကိုရာရှာတာอืมပျော်လို့မဟုတ်ဘူးလောကရင်ဂုံရှိဖို့မဟုတ်ဘူးကြွားဖို့ဝါဖို့မဟုတ်ဘူးอืมရောင်းတဲ့တရားနဲ့ဂုံပြိုင်ဖို့မဟုတ်ဘူးအမှန်စင်အားဖြင့်မိမိတို့မှာ အားကိုးရာဖြစ်အောင်လို့ပဲမြင်မောက်မှာလည်းပဲဘေးရအသေးလေးကင်းပြီးကောင်းကျိုးချမ်းသာတွေကိုရောက်ဖို့ဒါလည်းပဲရွေတဲ့ပါတော်တော့ပါပါတယ်အဲတန်တရားဘဝတွေမှာအပယ်လေးပါးကလို့ကိုအရေးကြီးတယ်ပြည်ပြီးတဲ့ခါကာလကြလို့ချင်းအဲယခုရထားတဲ့ဘဝလေးတွေကလည်းအသက်တန်းကဘာမှသိရှိတာမဟုတ်နှစ်တရားတိအောင်နေရတာမဟုတ်ဒီတွင်းလေးဟာအဲဒီကနေပြီးသေသွားတဲ့ခါကာလမိမိတို့

စာကြည့်ပြီးတကလားဒီလိုလဲစစ်ဆေးကြတာကြည့်အဲလိုပဲဘုရားစီဘုရားမှာကိုသိကျင်လို့ရှိရင်ဂုဏ်တော်၉ပါးနဲ့တိုက်ဆိုင်ပြီးတော့ကြည်ရမယ်တဲ့အဟာစကြည့်တော့၉ပါးသောဂုဏ်တော်တွေဒါကတော့ဘုန်းကြီးကခဏခဏဟောနေတာပါဒါပဲမလို့အစဉ်ရောက်လာတဲ့အခါကျတော့အာယုလည်းပြည့်အောင်နည်းနည်းဟောရသေးတယ်အရဟံလောဘဒေါသမောဟ အစရှိသောကိလေသာအငြိကြီးတွေမှာကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားတရားအစစ်ဆိုလို့ရှိရင်လောဘကင်းရမယ်ဒေါသကင်းရမယ်မောဟကင်းရမယ်ကိလေသာအငြိကြီးတွေကင်းရမယ်မိမိတို့ကိုယ်ကိုယ်ရဲ့ဘုရားလောဘဒေါသမောဟကင်းသလားမကင်းသလားဒီလိုစစ်စစ်ဖို့အရေးကြီးတာပေါ့လေ ဗုဒ္ဓမြတ်စွာဘုရားမှာလောဘဒေါသမောဟကင်းတယ်တဲ့ကင်းတယ်ဆိုတာဘာကြောင့်သိရတော့ဆိုရင်ဘုရားဟောတဲ့တရားတွေထဲမှာလောဘဒေါသမောဟကင်းဖို့ရာကြီးတယ်ဟောတယ်လောဘဒေါသမောဟပွားဖို့ရာမဟောဘူးအဲမြတ်စွာဘုရားဟောတဲ့တရားတွေမှာလောဘဒေါသအာပိပိဟောတဲ့တရားမပါဘူးသူကင်းဖို့ရာကြီးတယ်လောဘဒေါသမောဟကိုအပြစ်ပြပြီးတော့ဟောတယ် ပြီးတော့ဟောတဲ့ဒေသနာထဲမှာလည်းစကလုံးတွေမှာလည်းလောဘအရေးရောင်ဒေါသအရေးရောင်မောဟအရေးရောင်မပါဘူးဟာအဲလောဘအရေးရောင်လောဘလောဘအလိုလိုက်ပြီးပြောတဲ့စကလုံးမပါဘူးဒေါသလိုလိုက်ပြောတဲ့စကလုံးမပါဘူးမောဟတော့မာနတော့အဲဒီကိလေသာတွေလိုလိုက်ပြီးတော့အဲကိလေသာစိတ်ခိုင်းရာကိုလိုက်ပြီးပြောတဲ့စကလုံးမျိုးမပါဘူးဘုရားဟောတဲ့တရားတွေမှာသုတ္တမှာပဲကြည်ကြည်ဝိနည်းမှာပဲကြည်ကြည်အဘိဓမ္မာမှာပဲကြည်ကြည်ဒေသနာတရားတွေလိုက်ကြည်

တရားထုတ်တဲ့အခါကာလကျမ်းစာဘုရားပေးထားတဲ့ဤတိုင်အာထုတော့လောဘဒေါသမောဟတွေအကင်းတာတွေအကင်းသွားတယ်ရောတာတွေရောသွားတယ်။အင်းအဲဒီလိုတရားထုတ်လို့လောဘဒေါသမောဟတွေရောတာတွေရောသွားတာတွေ့ရတဲ့ပုဂ္ဂိုလ်ကဒီတရားဟောခဲ့တဲ့မြတ်စွာဘုရားအပြင်ဘုရားစေဘုရားမှာမယ်ဆိုတာယုံကြည်တော့တာဘောသူကယုံကြည်စရာမရှိဘူး။ဘုန်းကြီးကညာနေဟောတဲ့အခါလည်းဥပမာပေးပါတယ်။ဆေးစရာကြီးရဲ့ဆေးကိုစားလို့

ဒါကိုယ်တိုင်တွေ့တာဒီဥစ္စာကတော့သိစားလို့ယောဂကြောင့်ဆန်နေတူတယ်သူများပြောလို့မဟုတ်ဘူးခုနပြောတဲ့အဲစာရီပါလေးနဲ့ဒေသနာတွေနဲ့ထောက်ဆပြီးရင်ဝါတာမဟုတ်ကိုယ်တိုင်တွေ့ရတာဒီဥစ္စာအရေးကြီးပါတယ်အဲဒီလိုကိုယ်တဏ္ဍာမှာတရားအထုတ်လို့ကိလေသာကင်းနေသမျှကင်းသွားပြီငြင်းနေသမျှငြင်းသွားပြီရှိကလည်းမတူတော့ဘူးတစ်မျိုးတော့ဖြစ်လာပြီဆိုတာတွေ့ရတော့ ဒီတရားကိုဟောတော်မူတဲ့မြတ်စွာဘုရားအပြင်ဘုရားစေဘုရားမှာဟုတ်ပါပြီလေလောဘဒေါသမောဟကင်းတော်မူပါပြီလေလို့ဘယ်လိုယုံကြည်သွားတာဗราတရားတွေသင်္ကမြဲဖြစ်လာတာဓမ္မပတ္တတော်မှာပတ္တိဓမ္မတရားကိုပတ္တတော်မြင်သောပုဂ္ဂိုလ်သည်မင်္ဂါဘုရားကိုပတ္တိတွေ့မြင်၏တရားတွေ့မြင်လို့ရှိရင်ဘုရားဟောထားတဲ့တရားတွေအားထုတ်လို့မိမိတဏှာကိလေသာကင်းတဲ့တရားတွေတွေ့သွားပြီဆိုလို့ရှိရင်ဒီတရားဟောတဲ့မြတ်စွာဘုရားအပြင် ဘုရားစေဘုရားမှာမယ်လို့ဒါအဲကိုယ်တိုင်တွေ့သွားတာလေဟိုရှင်းနာပုံသာနာကြီးပေါ်လာတာပြောတာမဟုတ်ဘူးကိုယ်မှာစေစားလို့ယောဂပြောက်သွားသလိုပဲကိလေသာကင်းတဲ့တရားတွေကိုယ်တဏ္ဍာမှာတွေ့သွားတယ်ယုတ်တရားနာတရားတွေသိရတယ်ဖြစ်ပြနေတဲ့တရားတွေသိရတယ်အနိစ္စဒုက္ခအနတ္တတွေသိရတယ်ယုံနာချုပ်ငြင်းတဲ့နိဗ္ဗာန်တရားတွေ့ရတယ်အဲ့ဒါတွေကိုတွေ့သွားပြီဆိုလို့ရှိရင်ဒီတရားဟောတော်မူတဲ့မြတ်စွာဘုရားအပြင် ဘုရားစေဘုရားမှာမယ်အရဟံလောဘအစရှိသောကိလေသာညစ်ကြေးတော်မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဟုတ်ပါပေသည်မှန်ပါပေသည်လို့ဘယ်လိုယုံကြည်ရတဲ့တရားတွေကြားတယ်။သာသနာတရားအစစ်မှန်နေဒါအမှန်ကောင်းတဲ့တရားတရားတွေအမှန်ခိုင်မြဲတဲ့တရားတရားတွေဒီလိုတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းအပယ်လေးပါမကြတော့ဘူးတဲ့ဒီဥစ္စာအပယ်လေးပါကလွတ်ပြီတဲ့ဒီပုဂ္ဂိုလ်ကအဲဒါဆိုရမယ်ဆိုတာအရဟံ ဝါရော တိသံတရားတွေဟောသွားတယ်ပေါ့ကိသံတော်ဝါသွားသည်ရှိတော်လီကိသာမိဒီသွားသည်ဟု၍ပဇာနာတိသိသွားတာကိုသိရမယ်ဒီတော်ဝါရသည်ရှိတော်လီဒီတော်မိဒီရသည်ဟု၍ပဇာနာတိသိရရင်လည်းရတာသိရမယ်နိဗ္ဗိနောဝါထိုင်လဲမူလီနိဗ္ဗိနောအာမိတိထိုင်မိဟု၍ပဇာနာတိသိထိုင်လဲထိုင်တာသိရမယ်တရားတော်ဝါလဲလျောင်းအိတ်တင်လီး တရားတော်အာမိတိလဲလျောင်းအိပ်သည်ကိုပါဇာနာရိပိယတယထာဝါပနာဝါပါဒသနိယဖြင့်သောယတယတာအချင်းချင်းချင်းရာဖြင့်ကာယောမိမိကိုယ်ကိုပဏိတော်ထာသည်ဟောတိတိတတတသာထိုထိုထားတိုင်းထားတိုင်းသောအချင်းရာဖြင့်နာကာယထိုကိုယ်ကိုပါဇာနာတိပိကိုမူရာတွေထားတိုင်းထားတိုင်းပြည့်မြင်နေပြည့်မြင်နေအဲ့ဒါကိုသိရမယ်လို့မြတ်စွာဘုရားဟောထားခဲ့တယ်။နေပေါင်း2500ကျော်ကာလဟောခဲ့တာဟိုမိနစ်တစ်နေ့ကမဟောတာမဟုတ်ဘူးလား။ အဲ့ဒါတွေကိုအခုတရားထုတ်ရတာပေါ့အဲမိမိတို့အထုတ်တဲ့တရားလေးနဲ့တိုက်ကြည့်ရမှာလေဒီကဘုရားဟောထားတဲ့တရားတွေဘုဘုန်းကြီးကလည်းတဆင့်ဟောတာပဲဗိကံတေရှိသောတက်သည်ရှိသောပฏิကံတေနောက်သောသုတ်သည်ရှိသောသံသနာဂါရီအသိဉာဏ်ဖြင့်ပြုလေရှိသည်ဟောတိဖြစ်၏ရှေ့သွားရင်လည်းအသိဉာဏ်ပါပါစေနောက်ဆိုရင်လည်းအသိဉာဏ်ပါပါစေပြီးပြီးတော့သွားပါတဲ့ အာလောကိတေဝီလောကိတေအာလောကိတေတဲ့တဲ့ရှိပြီးရှိသောဝီလောကိတေစောင်းငယ်ရရှိပြီးရှိသောသာသနာကာရီပညာမြပြုလေရှိပြီးဟောတည်ရှိရှိကိုတဲ့တဲ့မျောပြီးကြည့်မိလို့ရှိရင်လည်းပဲကြည့်တာလေးပြီးပြီးပါတဲ့မှတ်လိုက်ပါတဲ့စောင်းငယ်ပြီးတော့ဘေးကိုစောင်းငယ်ကြည့်မိလို့ရှိရင်လည်းပဲအဲ့ဒါလေးမှတ်ပါတဲ့အဲဒီနေ့ဒါလည်းပဲဟောတယ်အောင်ငုံကြည့်ရင်ဟောဖေဟာ အထက်မော့ကြည့်ရင်ဟောနောက်ဘက်လှည့်ကြည့်ရင်ဟောဒါတွေတော့မှားရဘူးလားလို့မေးကြကြည့်အဲဒါတွေလည်းမှားရမှာဒါတွေလည်းသိရမှာပဲဒါပေမဲ့ဒေသနာဆိုတာသိလောက်ရုံလေးကိုနီးပြတွေဟောတာအကုန်လုံးပါပဲကိုမူရတွေအကုန်လုံးမှားရမှာသမင်းစီတေလက်ချေတို့ကိုကိုယ်ရည်ရှိသောပတာရီတေလက်ချေတို့ကိုဆန့်နေရှိသောသံသနာကာရီပညာဉာဏ်ပြုလေရှိသည်ဟောဒီဖြစ်အဲကိုယ်ရင်လည်းကိုယ်ရာသိရမယ်ဆန့်ရင်လည်းဆန့်တာသိရမယ်

ချမ်းသာပေါ်လာလို့ရှိရင်အဲ့ဒီချမ်းသာလေးလည်းပဲကောင်းတာလေးပေါ့ဗမာကတော့ကောင်းတယ်လို့ပြောတယ်ချမ်းသာတယ်လို့ပြောခဲ့တယ်ကောင်းတယ်ကောင်းတယ်လို့ပြောတာပဲကိုယ်ရဲ့စိတ်ထဲမှာအကောင်းလေးတွေပေါ်လာလို့ရှိရင်အဲ့ဒီကောင်းတာလေးတွေလည်းပဲသိပါတဲ့ဒါလေးတွေကသာယာပြီးတော့နေတတ်တယ်ငါကောင်းတယ်ငါပဲဒီလိုထင်နေတာငါမဟုတ်ဘူးဆိုတာအဲချမ်းသာတဲ့သဘောခံစားတဲ့သဘောဝေဒနာလေးပဲဝေဒနာလေးတွေသိသိပြည့်လာတာ ဒုက္ခဝဝေနဆင်းရဲသောခံစားမှုပေါ်မူလီဝိရိယမှာတော့ခံစားသည်ရှိသောဒုက္ခဝေနဆင်းရဲသောခံစားမှုဝိရိယမိတိခံစားသည်ဟု၍ပသနာရီပြီးဆင်းရဲသောခံစားမှုဆင်းရဲရင်လည်းဆင်းရဲတာပြီးပါတဲ့ကိုယ်ရဲ့စိတ်ထဲမှာဆင်းရဲတာကိုယ်ရဲ့စိတ်ကဆင်းရဲတယ်ဆိုတာဆင်းရဲတယ်လို့တခါတော့ပြောရပါတယ်ဒါပေမဲ့လို့အများအားဖြင့်တော့ဒီလိုတိုက်ရိုက်တယ်မပြောရဘူးကိုယ်ရဲ့က ဆင်းရဲတာကတော့ညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်ခဲတယ်ရရနဲ့အဲအောင့်နဲ့အင်းနဲ့စသည်ချင်းအဲ့ဒီလိုဟာတွေပြောတဲ့အခါခက်တာတွေပြောတတ်တယ်ဒီလိုဒါဒုက္ခဝေဒနာတွေအဲ့ဒါတွေလည်းပဲသိပါတယ်စိတ်ထဲကနေပြီးစိတ်ဆင်းရဲတာတွေရှိတယ်စိတ်ထဲမှာစိတ်ဆင်းရဲတာစိတ်မချမ်းသာတာစိတ်ညစ်တာစိတ်ပူတာနှလုံးမသာတာစိုးရိမ်တာပူပန်တာအဲဒီဥစ္စာကြောင်းကြတာအဲဒီဥစ္စာတွေစိတ်ဆင်းရဲတွေခေါ်တယ် အဲဒီစိတ်ဆင်းရဲခံစားမှုတွေလည်းဖြစ်ရင်ရှုပါတဲ့ဒါလည်းမရှုရင်ဘယ်နဲ့ထင်နေတယ်ဆိုတော့ငါထင်နေတယ်အဲငါဆင်းရဲတယ်ငါညောင်းတယ်ငါပန်းတယ်ငါနာတယ်ငါကျင်တယ်ငါစိတ်ညစ်တယ်ငါစိတ်ကြစ်တယ်ငါစိတ်နှလုံးမသာဘူးငါရဲ့အောင်းမယ်ငါမဟုတ်ဘူးဒါခံစားရတဲ့သဘောလေးတွေတဲ့ဒုက္ခဝေဒနာလေးတွေအခုယောဂီတွေဆိုတော့ဒီတရားမျိုးအမှန်အမှန်ဟောကြတယ်သူကအပြင်ဘက်မှာဟောရင်တရားသိနာမလဲဘူး ဒီမဲ့ကပုဂ္ဂိုလ်တွေကသူတို့ကဘာမှတရားရှိတာမဟုတ်အခန်းရှိတာမဟုတ်ပဲအကိုပြီးတော့ဘာနဲ့တူနေတယ်လဲဆိုတော့မြတ်စွာဘုရားဟောတာလည်းဝင်သဗ္ဗရည်သေးနဲ့သဗ္ဗရည်သေးတဲ့ဝင်လောင်းလိုက်လို့ရှိရင်ဒီတွေကဝေါ်ဝဲနဲ့ဝေါ်ဝဲနဲ့ကြာတာတီးကုန်မနေဘူးသူကသူကအကျဲကြီးဟာကိုသူအကျဲကြီးခုကိုသောက်ရိုးတွေပါလေသူတွေဒီစစ်ကအစိတ်ကြီးသူတော့မသိဘူးကွာအကျဲကြီးအဲညာတော့အရင်ဆိုရင်သူတို့ဝုန်းနေလည်းမဟုတ်ပါဘူးတဲ့သူတို့ အပြာရည်သေးဆိုတာဘာနဲ့လုပ်တော့ဆိုဟိုထန်ကြီးဖတ်တို့ဘာတို့ပေါ့လေအဲဒီဥစ္စာတွေနဲ့လုပ်တယ်လို့ပြောတယ်အုံပတ်တို့အဲ့ဒါတွေအဲ့တော့အကျဲကြီးဟာကိုလောင်းနေလောင်းနေသူကတခါတော့ဝေါမနေဝေါမနေကြာပါအဲ့ဒါလိုပဲတရားအာမထုတ်တဲ့ပုဂ္ဂိုလ်တွေဟောရလို့ရှိရင်ဒါတွေကတော်တော်နားမလည်ဘူးမသိမှုနာသိမှုနေတာတွေဒုက္ခဝေဒနာလေးတွေခိုက်တာဖြစ်တယ်အဲဒုက္ခဝေဒနာလေးတွေခိုက်တာဖြစ်တယ်ဆိုတာသူတို့ကဒီလိုမသိဘူးဘယ်နဲ့ထင်နေလို့ဆို ခိုက်တန်းကုန်မပြီးဘူးကိစ္စကိုအမြဲတမ်းပဲငါပဲချမ်းသာနေတာငါပဲဆင်းရဲနေတာအင်းကောင်းရင်လည်းငါပဲမကောင်းရင်လည်းငါငါတယောက်တည်းအောက်မိနေတာခက်နေတယ်ကွာမလန်ခက်နေတယ်ကွာမဟုတ်တာကိုဟုတ်လို့ဟွာတယ်လို့ဖြစ်နေတယ်အဲလောကမျက်မြင်ကြီးကြောင်တော်တွေ့နေပါနဲ့ဘယ်နဲ့ကြောင်းမြန်နေကြောက်ဟောနေပါလိမ့်နော်ဒီလိုတော့အောက်မိစရာကြီးတူอ่ะဟောကူတရားထုတ်တဲ့ပုဂ္ဂိုလ်တွေကရှင်းပါတယ်ဆိုဝေဒနာလေးတွေညာဒုက္ခဝေဒနာလေးတွေကိုယ်တည်းကညောင်းတယ်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 တစ်ခုစီတစ်ခုစီတစ်ပိုင်းတစ်ပိုင်းဒီပြပြပြီးကုန်းကုန်သွားတာပဲပျောက်လဲပျောက်သွားတာတယ်ဟောမှာတောင်းတောင်းယောဂဝေဒနာဆိုအဲ့ဒီမှတ်တာနဲ့ပျောက်ပြောပဲလို့လားမကောင်းပါလေလို့အဲဒုက္ခဝေဒနာကတော့ဒုက္ခဝေဒနာကတော့သူကသိသိမလွယ်လာဘူးသူကဒုက္ခကြတော့သဘောကျတာနဲ့မမပဲနေနေတာလေအဲ့ဒါလေးလည်းမှတ်ရမှာကိုယ်ထဲမှာကောင်းတာလေးချင်းမှတ်ရတယ်အဲစိတ်ထဲမှာစိတ်မချမ်းသာတာတွေတဲ့စိတ်ဆင်းရဲတွေဒါတွေလည်းပဲမနှရှင်းပါလေသူစိတ်ဆင်းရဲတွေက စင်းရဲစရာစိတ်မချမ်းသာစရာများပေါ်လို့ရှိရင်စူးစိုက်တာမှတ်ပြီးတော့မှတ်လိုက်လို့ရှိရင်တခါလဲကြောက်တယ်ဒါလည်းပဲစင်းရဲတယ်စင်းရဲတယ်စိတ်ပြည့်တယ်စိတ်ပြည့်တယ်အဲပူဆွေးတယ်လွန်ဆိုးတယ်စသည်ချင်းပေါ်လေအဲဒီဥစ္စာတွေဘောဂဝတိတွေရောက်တဲ့ပုဂ္ဂိုလ်တွေများသိသုံးကြပါတယ်အမှန်ကောင်းတဲ့ဆေးပဲမြတ်စွာဘုရားပေးတာအကောင်းဆုံးဆေးပေးတာအဲ့ဒါလေးကတခါလဲမှတ်လိုက်လို့ရှိရင်မှတ်ရင်မှတ်ရင်လည်းတော့ကြတော့ကြောက်တာကိုဆိုကြရှာလို့မရဘူးစိတ်ညစ်တာစိတ်ပြည့်တာတွေဘယ်ရောက်ပေါ်မှမသိဘူး နောက်သေချာပြောက်သွားတဲ့ခါကျတော့ပြန်စဉ်းစားကြည့်တော့မပေါ်တော့ဘူးပထမတော့ကငါဘယ်ဟာစဉ်းစားမိလို့ဘယ်ကိစ္စနဲ့စပြီးစဉ်းစားမိလို့ငါစိတ်ညစ်တာပဲအခုတစ်ခါပြစဉ်းစားအောင်မယ်ဆိုပြီးပြန်စဉ်းစားကြည့်ဟောခုနကလိုစိတ်မညစ်တော့ဘူးစိတ်မပြတ်တော့ဘူးသူကစိတ်ကလေးကကြီးလို့ကောက်နေတာတွေ့ရတယ်အမှန်တရားကြပါတယ်အဲဒီလိုညသောဗျာဝေဒနာနုပါဒနာတွေလည်းဟောခဲ့တယ်စိတ်ဓာနုပါဒနာတွေတဲ့ပါဠိကမှာ တမ်းမဲ့ခြင်းယာကနဲ့တပါးဖြစ်သောစိတ်တဝါစိတ်ကိုယ်လီပါရကစိတ်တံတိယာကနဲ့တပါးဖြစ်သောတမ်းမဲ့ခြင်းနဲ့တပါးဖြစ်သောစိတ်ဟူ၍ပဇာနာတိပိတမ်းမဲ့တဲ့စိတ်သာတဲ့စိတ်ကလေးဖြစ်လာရင်တမ်းမဲ့တဲ့ตายရတဲ့မှရတာကိုအခုပေါင်းနေပိန်နေမှနေကိုယ်ကတခုခုလိုချင်လာပြီဆိုရင်တမ်းမဲ့တဲ့စိတ်ပဲလိုချင်တယ်နေတရင်နေတတ်တယ်။ဒါရင်ဒါရတဲ့သဘောကြရင်သဘောကြတယ်။မှားလိုက်ရတာကိုလို့။ဒါ ပါလာကစိတ်ကလေးမှသာစိတ်တ ानु ပဒနာခေါ်တယ်ဒီလိုမှတ်လိုက်တော့သူကဒီစိတ်ကလေးကကြောက်သွားတော့ဟောစိတ်တန်ရှင်းတဲ့စိတ်ကလေးတွေဖြစ်နေအမေမဟုတ်ဝိတရာကံဝါတမေမှုကင်းသောစိတ်ကိုမူလီဝိတရာကစိတ်တံဒီတမေမှုကင်းသောစိတ်ဝေပဇာနာတိပြီပြီးတော့မှတ်လိုက်တော့ကြောက်သွားတော့ဘာတမေမှုမရှိတော့စိတ်ကြည်လင်တဲ့စိတ်ပဲရှိတော့ဝိပဿနာရှုတဲ့စိတ်ရှိတော့အဲ့ဒါလည်းသိရတယ်ဘာရောသံဝါဒေါသနဲ့တကွာတည်သောစိတ်ကိုမူလီ သာရောဓမ္မစိတ်တံဒေါသနဲ့တူပါပြီးတော့စိတ်ကုံမူလေသာရောဓစိတ်တံဒေါသနဲ့တူပါပြီးတော့စိတ်ဝိပဇာနာတိသိဒေါသနဲ့တူပါပြီးတော့စိတ်စိတ်ပြည့်တဲ့စိတ်သိဆိုးတဲ့စိတ်အဲဒီလိုစိတ်ပြည့်ရင်လည်းဒါလေးမှားလိုက်ရတာပဲတရားထုတ်တဲ့ပုဂ္ဂိုလ်ကလည်းဒေါသကမကင်းသေးတော့တစ်ခါတစ်ခါတော့ဒေါသတော့ဖြစ်တယ်သူကဒေါသကဖြစ်တယ်ပြည့်ရင်မှားရတယ်သူများကြီးရဲ့ပြည့်ဖို့လည်းဖြစ်ဘူးကိုယ့်အကူမှာ မှန်ပါကိုကစိတ်ဆိုးရလို့စိတ်ဆိုးနေတာပဲလူများအပြစ်တင်တတ်တယ်ဘာနဲ့တူနေလဲဆိုလို့ချင်းအရာထဲမှာယောဂရှိတဲ့ပုဂ္ဂိုလ်ကညှော်ကြော်တယ်လို့စိတ်ဆိုးတာနဲ့တူရတယ်ဆိုတာယောဂရှိတဲ့ပုဂ္ဂိုလ်ကသူကယောဂရှိနေရောအနာတော့ပါတယ်ဘောယောဂရှိနေရာထဲကလည်းပဲသူကအရာထဲဆိုတော့စာရေးတော်ရင်နေတဲ့နေ့စဉ်ပဲမနေရောနေရောချက်ပြုတ်နေရတာဗမာထုံးစံကလည်းပဲဒီအကျော်လေးပါးလေးနဲ့မှဒီလိုစားရတာကြောတာဟုတ်သူကကြောတော့ညှော်ကနာတယ် ညောလာကအဲ့ဒီနေမကောင်းတဲ့ယောဂရှိတဲ့ပုဂ္ဂိုလ်ကစိတ်ဆိုးရတယ်ဟိုရင်ကတဲကြော်တယ်။ဒါနေရာမကြောက်ဘူးသူက။ဟွန်းဒီရင်ဟာလည်းတဲကြော်တာပဲ။သူများတွေယောဂဝေဒနာတွေတိုးကုန်နေရာမကြောက်ဘူး။ဘသူပဲဝါဆိုပြီးတော့သူကစိတ်ဆိုးရတယ်။မှန်ကတော့သူနေမကောင်းလို့ပဲနေကောင်းတဲ့လူတွေကဘာမှမဖြစ်ပါဘူးသူက။နေကောင်းတဲ့ကြားမှာတဲ့ပုဂ္ဂိုလ်တွေကတချို့ညော်များမှုတောင်မှုရအောင်မင်းလေးမှုရတာမှုရတာဆိုပြီးတော့သဘောကျတယ် နေမကောင်းပြီယောဂရှိနေတဲ့ပုဂ္ဂိုလ်ကြအဲဒီညောကကြောက်တယ်ညောကျော်တဲ့လူသွားစိတ်ဆိုးနေတယ်ပြီးတော့ညောကျော်တဲ့လူကဆိုတာမဟုတ်ဘူးကိုကနေရာမကြနေတာကိုကိုကတခါတည်းမကြမှာလို့သူညောနဲ့မတည့်ပဲဖြစ်နေတာကိုအဲဒီလိုပဲဒေါသဖြစ်လာလို့ရှိရင်ဘသူကဘာလို့လို့ငါစိတ်ဆိုးရတယ်ဟိုလူနေရာမကြဘူးဆိုပြီးဟိုလူကြီးတဲ့သွားစိတ်စိတ်ဆိုးလုံးဖြစ်ဘူးအဲငါလည်းစိတ်ဆိုးရတဲ့သဘောရှိနေလို့စိတ်ဆိုးနေတာပဲအဲဒီစိတ်ဆိုးတာလေးကိုမှတ်ပြမှဖြစ်မှာ

အဲမတွေ့သေးတဲ့ပုဂ္ဂိုလ်တော့လည်းမှန်းပြီးတော့ဒီလိုပဲအာရုံပြုကြပြီးတော့မတတ်နိုင်ဘူးတွေ့သေးတဲ့ပုဂ္ဂိုလ်လည်းတည်ရှိမှမဟုတ်ပါဘူးဒီမှာတော့တရားထုတ်ပြီးတဲ့ယောဂီတွေများတယ်ကြိုင်ကြဆိုရမယ်အဲဒီတရားစီကိုအာရုံပြုရမယ်အရဟံလောဘဒေါသမောဟစသီသောကိလေသာညစ်ကြေးတို့မှာကိလေသာညစ်ကြေးတို့မှာကင်းဝေးကင်းဝေးသင်ကြတော်မူပေ ကိုးဝယ်တယ်မြတ်စွာဘုရားဘုရားစေဘုရားမှာပဲဆိုတာမနှတင်ကြပါတယ်အဲ့ဒီဘုရားစေဘုရားမှာကိုကြီးညိုတဲ့သရာတရားတဲ့ဒါသရာဗလသရာတိဟုသောခွန်အားကြီးတဲ့ဒီလိုခွန်အားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကတန်မြာတဲ့မနှင်းမြုပ်ဘူးဒီပုဂ္ဂိုလ်တွေကပေါ်တာဟွန်းတန်မြာတဲ့မှာအောက်တန်မြာတွေမနှင်းမြုပ်ဘူးမြင့်တက်ပြီးတော့ဘာဝရာတွေဒီပုဂ္ဂိုလ်တွေကပေါ်နေတာတန်မြာတဲ့မှာ နောက်ဆုံးဒီသရာတရားရင်ခံပြီးတရားတွေကြည်ကြအထုတ်ပြီးနိဗ္ဗာန်ရောက်တာဒီလိုပုဂ္ဂိုလ်တွေရောက်တာအပြည့်ပုဂ္ဂိုလ်တွေရောက်တာမဟုတ်ဘူးဒီသရာတရားအရေးကြီးပါတယ်ဟောတရားဒါကဘုရားကုံတွေကြောက်ဟောနေမဆုံးဘူးလားဘုရားကုံတပုတ်ပဲနည်းနည်းအာရုံပြုတာတော့ပြီးဂုံကိုးပါးရှိတယ်တရားတော်ကုံတွေမှာသွားခါတော့ကောင်းစွာဟောသည်တန်ဒိဋ္ဌိကောကျင့်ကြံအားထုတ်ကမောချကိုယ်တိုင်တွေ့မြင်နိုင်တဲ့တရားတဲ့အဲဒီကိုကိုးပါးပို့ပြီးတော့အာရုံပြုလို့ကောင်းပါတယ် သိချင်းဂုံဘူးတွေလည်းအောင်ပြုကြတယ်လည်းရှိပါတယ်ဒါကသူကလွယ်တဲ့ဥစ္စာ။ဒါလေဒီကောကျင့်ကြအတုကမောချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်များပါပဲကမြတ်စွာဘုရားဟောတဲ့တရားတွေဆိုတာဘုရားတော်ဘာတဲ့သိတာမဟုတ်ဘူးဘယ်သူမှဆိုကျင့်ပါတဲ့ကျင့်ရင်ကိုယ်တိုင်တွေ့ပါလိမ့်မယ်။ခုနကဆရာကောင်းသမားကောင်းကြီးရဲ့ဆေးကောင်းဝါကောင်းများလိုပဲတဲ့ဆေးကောင်းဟာဘယ်သူဖြစ်ဖြစ်ဒီဆေးစားလို့ရှိရင်သူ့ဆင်ရယောဂပြောက်သွားတယ်။မျက်နှာကြီးမျက်နှာငယ်မလိုက်ဘူး။

ယုံကြည်တဲ့ပုဂ္ဂိုလ်တွေသွားကြတာပေါ့လေဟိုကဗမာပြည်ကရိုးရိုးကတော်တော်လုပ်တယ်သူကနာမည်ကြီးပြီးသတင်းကြားပြီးသွားပြီသူကဟိုဘယ်ကဘာဖြစ်ကြတယ်ဆိုသွားတော့ကြတယ်ဟုတ်တာမဟုတ်ဘူးသူကမဟုတ်တာတွေတော့ကြလို့ရှိရင်ပြီးနေတာဒီလိုဟာတွေတော်တော်ကြားတယ်သူကရိုးရိုးကိုတော်တော်လုပ်ကြတော်တော်သွားတယ်အဲဒီဗန္ဒကရုပ်တွေဘာတွေသွားကြသွားတော့သေဘူးတွေဘာတွေတော်တော်ရလာတော့သူသေဘူးမှာဒါကသေရဝယ်တဲ့ပုဂ္ဂိုလ်သူသာသားရမယ်ဆို

အဲ့ဒီသေရမှုနဲ့ကြထမှာလူကရောက်တယ်သေရမှုနဲ့ကြရောက်တော့ဒါမစွန့်စွန့်စွန့်သူကဝယ်သွားပြီးမှတော့ပြန်လဲပိုက်ဆံတောင်းလို့ရမှာမဟုတ်ဘူးအဲ့ဒါနောက်ဘက်နဲ့နေနေလူတယောက်သေရမှုလူတယောက်သေရမှုရောက်နေရလို့ချင်းသူစီးပွားရေးကိုသူကပြစ်တာဒါစီးပွားရေးလို့သာခေါ်တယ်လို့ဒီဥစ္စာမဟုတ်ဘူးလို့ဒီသေဘူးဘာမှစွန့်မှာမဟုတ်ဘူးအလကားသေးပဲလို့ဆိုတော့တချို့ယုံကြည်တဲ့ပုဂ္ဂိုလ်တွေကပြောသေးတယ် ရှင်ဘုရားဒီဟာယုံမှဖြစ်မှာလေဒါငိုဘူးလို့ခွန်ကြီးကယုံမှမယုံတဲ့ဥစ္စာဘယ်နဲ့လို့ယုံလို့ပြင်မလဲလို့ဥစ္စာမယုံတဲ့ဥစ္စာကတော့ယုံပါပြောလို့ဖြစ်ဘူးလို့ယုံကြလည်းအကြောင်းမရှိဘူးလို့ဒီဥစ္စာဒီလိုပြောရတယ်ဥစ္စာအဲဒီလိုအဲဒါဆေးဆိုတာဟာတကယ်ဆေးသွမ်းကောင်းဆိုလို့ရှိရင်ယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်သက်ဆိုင်ရာယောဂတွေဘယ်သူ စားစားဘယ်သူမှီဝဲမသိဒီယောဂဟာပြောက်ရမယ်အဲဒါလိုပဲ မြတ်စွာဘုရားတရားတော်ဟာဘယ်သူပဲကျင့်ကျင့်ဘယ်သူပဲအားထုတ်ထုတ်တဲ့တကယ်အားထုတ်လို့ရှိရင်ဒီတရားကိုယ်တိုင်တွေ့ရပါတယ်တဲ့သံဋိဋ္ဌိကောကျင့်ကြံအားထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်များပါပေ၏မြတ်စွာဘုရားတစ်ပါးလည်းတွေ့ထားတာလည်းမဟုတ်ဘူးတဲ့ဘုရားတပည့်ကြီးလျင်တပည့်တူးနှုတ်တဲ့တွေ့ထားတာလည်းမဟုတ်ပါဘူးတဲ့อืมမြတ်စွာဘုရားတပည့်သားတွေ ရာပေါင်းများစွာထောင်ပေါင်းများစွာတောင်ပေါင်းသိန်းပေါင်းများစွာသောပုဂ္ဂိုလ်တွေကျင်တိုင်းကျင်တိုင်းကျင့်တဲ့ပုဂ္ဂိုလ်တွေအကုန်လုံးတွေ့ထားတဲ့တရားတဲ့တချို့ဘာသာရေးတွေမှာရှိတယ်။တချို့ဘာသာရေးတွေမှာဘုရားဆိုတာသူတို့တူတူလောက်ပဲတွေ့ထားတယ်လို့ပါဘူး။တူလောက်တွေ့တာတောင်မှသေသေးချာတွေ့တာဟုတ်ကုန်မရပါဘူးသောသာ။ဒီပြင်ပုဂ္ဂိုလ်တွေလည်းဘယ်သူမှမတွေ့ဘူးဒီလိုပဲအဲဒီကြီးကရေးထားတဲ့စာရင်းနဲ့ယုံကြည်ရတာကိုသူကစဉ်းစားကြည့်တော့ကိုယုံကြည်ကြမကောင်းတာပဲသူလည်းမတွေ့ပဲနဲ့။ဟောအခု မြတ်စွာဘုရားတရားကဘယ်သူကျင့်ကျင်ကျင့်တဲ့ပုဂ္ဂိုလ်ကိုတွေးတယ်တဲ့ဒါနဲ့ကိုကြည်ညိုစရာကောင်းတာလေလို့ဆိုတာအဲတကယ်ကျင့်တော့တွေးသလားမတွေးသလားဆိုတာကတော့ကျင့်တဲ့ပုဂ္ဂိုလ်တွေကလည်းတွေးပဲတကယ်အတရားအထုတ်ကြည့်တဲ့အခါကာလကျတော့ယုတ်တရားနာတရားတွေမြတ်စွာဘုရားကဟောထားခဲ့တယ်ပဂရိပုဂ္ဂိုလ်တွေအနေအားဖြင့်တော့အဲယုံနာရလို့မဟုတ်ဘူးပုဂ္ဂိုလ်သားတော့အကောင်းထည်ကြီးလိုက်ပဲအသက်ရှင်နေတဲ့အကောင်ကြီးလိုက်ပဲထင်ရတယ်

မရှင်းလို့သူကသာမတတတဘာဖြစ်ဖြစ်သူကသူတွေ့လာတယ်ယုံနဲ့နာနဲ့တစ်ခုပဲရှိသေးတယ်ဘာမှမရှိဘူးပြီးတော့ဒီယုံနာတရားတွေကလည်းမြဲတည်နေတာမဟုတ်ပါဘူးခဏမစဲဖြစ်ပြနေတဲ့တရားတွေပဲမြတ်စွာဘုရားဟောတာအဲ့ဒါတွေလည်းကိုယ်တိုင်တွေ့ရတယ်ဆရာသမားတွေပြောလို့ဟောလို့ဟောကောင်းလို့ယုံရတာမဟုတ်ဘူးတချို့ဟောပြောကောင်းတာနဲ့အဲမမဖရာဒီမဖရာဘယ်လိုလဲဘယ်ဘယ်ဝါလဲမေးရင်ဟိုဒီလိုပါဖရာဟိုလိုပါဖရာနဲ့အလိုက်တဲ့တခါလဲကြောက်ဟောပြီးတော့နေတယ်နားဆောင်လို့တော့ကောင်းတာသူက တကယ်တွေ့တာလည်းမဟုတ်ဘူးဆိုပြီးတော့မတွေ့ဘဲနဲ့ဒါနဲ့ဒုံဒီုံဒီလိုတရားတွေကလည်းရှိတာပဲသူကအမှန်ကကိုယ်တိုင်တွေ့ပြီးကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့ဖို့အရေးကြီးတယ်ဘုန်းကြီးကဒီကတရားကိုယ်တိုင်တွေ့တယ်ဒီကသတိပ္ပံတရားတွေကမှတ်သာသာသာတွေတွေ့တာပဲသာသာတွေဘာတွေ့လို့ဆိုရင်ယုတ်တရားနံတရားတွေတွေ့တယ်သာသာကဘုရားကကိုယ်ထဲမှာဖြစ်ပေါ်လာတဲ့တရားတွေဟာဝါယောရဆိုတော့ တောင်းတာတော့တင်းတာတော့လှုပ်ရှားတာတော့ဆိုတာစမှရင်မှစမှကျင်တွေ့တာပဲတောင်းတာတင်းတဲ့သဘောလေးတွေတွေ့တယ်ကိုရင်ကိုရဆန့်ရင်ဆန့်နေမှအဲ့ဒီထဲမှာတောင်းတဲ့တင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးတွေတွေ့ရတယ်အဲပူတာတွေအေးတာတွေဒေသောတာတွေတွေ့ရတယ်ကိုယ်တည်းကနာလာကျင်တဲ့ခဲတာတွေဝေဒနာတွေတွေ့ရတယ်စိတ်ကူးတာတွေနာတရားတွေတွေ့ရတယ်အဲ့ဒါတွေဟာစမှကလေးကသူကသဘောတရားလေးတွေတွေ့တာပဲစာကြည့်နေရတာမဟုတ်ဘူးစာမာတဲ့ဒီတရားလေးတွေပဲတွေ့တာ နောက်ရှုပါများလာတော့ရှင်းရှင်းပြီးတော့လာတယ်ယုံနဲ့နာနဲ့ကွဲလာတယ်ယုံနဲ့နာနဲ့ကွဲရုံနဲ့ပါတော့တော့အစနဲ့အဆုံးနဲ့အသေးသေးပေါ်ပြီးပြောက်သွားတာလေးတွေတွေ့ရတယ်ဘယ်ဟာမဆိုပေါ်လာရင်မှတ်လိုက်အစပေါ်လာတာနဲ့အဆုံးပြီးပြောက်သွားတယ်ဒါပဲရှိတယ်ပေါ်ပြီးပြောက်သွားပေါ်ပြီးပြောက်သွားရှုရတဲ့အာယုံလေးရောရှုသိနေတဲ့စိတ်ကလေးတွေရောတကခုပြီးတခုကြောက်ကြောက်သွားတာပြက်ပြက်သွားတာအားကြီးတွေ့ရတာမမြဲတဲ့တရားတွေပဲဆိုတာကိုယ်တိုင်တွေ့ရတယ်

กินတော့မများกินနေတော့မများနေတော့တော့ပေါ့လေအကုန်လုံးတော့မဟုတ်ဘူးအဲအကုန်လုံးกินအောင်အထုတဲ့ပုဂ္ဂိုလ်လည်းအကုန်လုံးกินပါတယ်အဲလောဘဒေါသမောဟကိလေသာတွေဈေးကလည်းမတူပဲနဲ့စိတ်တွေကတစ်မျိုးတစ်မျိုးအချင်းကိလေသာစိတ်တွေနဲ့ပြီးကိလေသာစိတ်တွေအားနေသွားတာတွေကိုယ်တိုင်တွေ့ရတယ်အဲဒါတွေကကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တာတွေတဲ့အဲဒီဂုဏ်တွေလည်းပြည့်စုံပါတယ်တဲ့တရားတော်ကအတိုင်းဆိုရမယ်ဗန္ဒိတိကောဗန္ဒိတိကော ရှင်းကြအာထုတ်ကမုတ်ချကိုယ်တိုင်းတွေ့မြင်နိုင်သောတရားတော်မြတ်ပါပေတကားသံဃာရှိကော ကိုယ်တိုင်တွေ့ပဲကျင့်ကြအားထုတ်ရင်ကိုယ်တိုင်တွေ့တယ်ဆိုတာကိုယ်တိုင်ပဲတွေ့နေတာယုတ်တရားနာတရားတွေကိုယ်တိုင်တွေ့ရတယ်ဖြစ်ပြနေတာတွေကိုယ်တိုင်တွေ့ရတယ်အနိစ္စမမြဲဘူးဆိုတာကိုယ်တိုင်တွေ့ရတယ်ဒုက္ခဆင်းရဲတွေပဲဆိုတာကိုယ်တိုင်တွေ့ရတယ်အနာတ္တပုဂ္ဂိုလ်သာတော်မှုတဲ့သဘောတရားပဲဆိုတာကိုယ်တိုင်တွေ့ရတယ်ဝိပဿနာညာသုံးအောင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေအဖို့မှာဆိုလို့ရှိရင်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ဆိုတာကိုယ်တိုင်တွေ့ရတယ်တချို့နိဗ္ဗာန်အကြောင်းများသိပြီးပြောကြတယ်ဟောကြတယ် အဲနိဗ္ဗာန်ကဘယ်လိုဘယ်လိုစသည်ဖြင့်တယောက်နဲ့တယောက်နဲ့နိဗ္ဗာန်ကလည်းတဲတူတာမဟုတ်ဘူးညဉ့်ညခုံညနဲ့အဲဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာပဲနိဗ္ဗာန်နိဗ္ဗာန်အငြင်းနေကြမလို့သူကကိုယ်တိုင်တွေ့ယုံနာသင်္ခါရငြိမ့်သွားတဲ့သဘောသင်္ခါရငြိမ့်တဲ့သဘောဆိုတာယုံနာသင်္ခါရတွေငြိမ့်တာအဲဒါကိုယ်တိုင်တွေ့ရပြီးတော့ကိလေသာလည်းကင်းတာမညာကင်းနေတာမညာနေတာတွေကိုယ်တိုင်တွေ့ရတယ်ဒါကြောင့်သာလိတိကိုကျင့်ကြံအရတော်မူချကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကားဆိုတာကိုယ်တိုင်တွေ့ရတဲ့တရားတွေပဲ သိနေကြတယ်။ဘာငါကုံသွားကြအောင်လို့ဘာငါကုံသုတ်တိဘာနာလောဘဒေါသမောဟကင်ကြောင့်ကောင်းမွန်စွာကျင့်ကြံတာသောဘာငါတော်များပါပေတကားတဲ့။ဘာငါဆိုတဲ့မြတ်စွာဘုရားရဲ့ဒီသားတွေအကုန်လုံးကိုဘာငါခေါ်ပါတယ်။အဲကောင်းကောင်းမွန်မွန်ကျင့်ပြီးနေတဲ့ပုဂ္ဂိုလ်အပေါင်းတွေဘာငါလို့ခေါ်ပါတယ်။ဒါအရိယာပုဂ္ဂိုလ်၈ပါးအပေါင်းအရင်းကမယ်။အရိယာပုဂ္ဂိုလ်တွေကတော့မကောင်းကြောင်းကျင့်တာရလည်းမရှိဘူးကောင်းကောင်းကျင့်တာကြီးတယ်သူတို့က၈ပါး။

သီလကိုကောင်းကောင်းကျင့်နေတဲ့ပုဂ္ဂိုလ်တွေသီလနဲ့စပ်ပြီးတော့သီလပြည့်ပြီးလောဘဒေါသမောဟမဖြစ်ရအောင်လည်းကျင့်နေတာသီလရိုးသေးသေးစောင့်သိနေကာယကမတော်တာမပြုဘူးဝစီကနဲ့မတော်တာမတော်တာကိုမပြောဘူးသူကစောင့်သိနေအဲဒါကာယကဝစီကနဲ့ကျူးလွန်မဲ့လောဘဒေါသမောဟတွေကင်းအောင်ကျင့်နေတာပဲဟွန်းဘုမဆိုတော့ဒီနေ့ကြာကြာဆိုရင်ဝိကာလဘောဇနာသိက္ခာဘုဆိုတာရှိတယ် အဲဥပုသ်ဆောင်တဲ့ပုဂ္ဂိုလ်တွေလည်းဒီလိုကျင့်ရတာပဲရဟန်းတော်တွေမှလည်းကျင့်ရတယ်ဘယ်လိုစားနေနေမျိုးစားမစားတဲ့ဥစ္စာတွေညနေပိုင်းဆိုရင်ညနေပိုင်းညပိုင်းနေလို့မစားဘူးစားတော့စားကျင်တာပေါ့စားနေတာပေါ့ပင်မနေတာပဲဒါပဲမလို့မစားဘူးဘာဖြစ်လို့တော့ညစွာဘုရားပညာထားတဲ့သိက္ခာပုဒ်တွေမကျူးလွန်မိအောင်လို့ကျူးလွန်တဲ့လောဘမဖြစ်ရအောင်ကျူးလွန်တဲ့ဒေါသမဖြစ်ရအောင် သိက္ခာပုဒ်ကျူးလွန်တော့မယ်ဆိုတဲ့ဒေါသပါပဲသိက္ခာပုဒ်မြူးသေးတဲ့သဘောပဲခုလောကမှာတိုင်းပြည်မှာအပြီးမှပြူထားတဲ့အစိုးရကကျူးလွန်ထားတဲ့ဥပဒေကျူးလွန်တော့မယ်ဆိုဥပဒေမြူးသေးသလိုပဲကွာဘုရားပြညတ်ကိုမယူသေးတဲ့ဒေါသကပါသွားတယ်အဲမောဟမဖြစ်ရအောင်ဟောလားစောင့်ထိန်ပြီးတော့နေအဲဒါလောဘဒေါသမောဟကင်အောင်ကျင့်နေတာပဲသီလကျင့်ကျင့်နေတာသို့ပြင်သမာဓိ ပညာအကျင့်တွေကိုလည်းကျင့်နေတာဒါတွေဟာလည်းကောင်းကောင်းမွန်ကျင့်နေတာတဲ့စိတ်ထဲမှာလောဘဒေါသမောဟတွေမကြရောအခုမြင်တိုင်းကြားတိုင်းဓွားချောက်ပါကိလေသာမဝင်ရအောင်လို့ဝိပဿနာရှုနေတယ်ပညာကျင့်နေကျင့်နေဒါလောဘဒေါသမောဟကင်းအောင်ကျင့်နေတာပဲအဲဒီလိုကျင့်တာအကောင်းဆုံးကျင့်ရင်တည်းကောင်းတာမရှိဘူးတဲ့ဘာဖြစ်လို့လဲဆိုဒီလောဘဒေါသမောဟတွေကပဲဒုက္ခပေးနေတာမျက်မှောက်တင်လည်းပဲလောဘဒေါသမောဟတွေလိုလိုက်လို့မဆောင်စည်းပဲနဲ့ လုံးကျင်တာတွေလုံနေတဲ့ပုဂ္ဂိုလ်လောကတွေလည်းဒုက္ခရောက်တာပဲ။နောက်သားမယားဘဝတွေမှာလည်းပဲဆင်းရဲတွေနဲ့ဒုက္ခရောက်သွားတာတွေအခုပဲလေးပါးမှာတော်တင်ရင်နဲ့ဒုက္ခတွေရောက်နေတဲ့ပုဂ္ဂိုလ်တွေဘယ်ကလာလဲလို့ရှင်လဲ။ဒီလောဘဒေါသမောဟတွေရောက်ဖြစ်တာ။လောဘဒေါသတွေလိုလိုက်ပြီးတော့သူတို့လုံးကျင်တာတွေလုံလုံတော့ကတော့သူတို့ကောင်းနေတာပေါ့လေ။อืมလုံတော့ကတော့အာသူများတွေကအပြစ်ရှိတယ်ဆိုဘာအပြစ်ရှိလဲ။ကောင်းတာပဲဒီလိုအောင်းနေတာကိုသူက။อืมသူများဥစ္စာ ခိုးလာတယ်မခိုးကောင်းမှုလားဆိုတော့ငါခိုးလာတော့ရလာသုံးရတာပဲဒီလိုအောက်မေ့တာကိုသူများဥစ္စာလူရလာတယ်ဩနေရာကြတာပဲအလွယ်တကူရလာတာသူများတွေတကယ်တမ်းမှစီးပွားဖြစ်အောင်လည်းအမှန်တရားပင်မအားထုတ်ရတယ်ငါတကယ်လူရလိုက်တိုက်ခိုက်လိုက်တာအဲဒါလေးလောလောကူကူလေးနဲ့ငါစီးပွားရေးဖြစ်နေရာကြတာပဲဒီလိုအောက်မေ့ရတယ်လို့လားအကုသိုလ်တွေဟာပြုနေတော့ကောင်းတယ်လို့ထင်ရတယ်တဲ့ပြုနေတော့ကောင်းတယ်လို့ထင်ရတယ်ဘာလဲတူတယ်လဲဆိုလို့ရှိရင်ရာရည်များ ကြာရင်များရေးရတယ်လို့ပဲတဲ့ကြာရင်များအစိတ်ပါတဲ့ကြာရင်များစားရတယ်လို့ပဲကြာရင်စားတော့ချိုတော့ချိုတာပဲကြာဝန်းနဲ့ရောက်တော့ဒုက္ခကြီးပြီးတာပဲဆိုတော့အဲ့လိုပဲအာလောဘဒေါသမောဟလိုလိုက်ပြီးတော့မကောင်းမှုအကုသိုလ်တွေပွားတဲ့ပုဂ္ဂိုလ်တွေပဲလေးပါကြတာပဲပြီးတော့လောဘဒေါသမောဟတွေကြောက်စရာကောင်းတယ်ဒီလောဘဒေါသမောဟတွေကင်းအောင်လို့ကျင့်တယ်ကျင့်ဟာအကောင်းဆုံးကျင့်

သုပတိပန္နောလောဘဒေါသမောဟကင်းညာကောင်းမွန်စွာရှင်းကြံတတ်သော ကြီးတခုကံကံရဲ့အကျိုးကိုယုံကြည်တာကောင်းသောမှု ပြုလို့ရှိရင်ကောင်းကျိုးကိုရတယ်မကောင်းသောမှုပြုလို့ရှိရင် မကောင်းကျိုးရတယ်ဒီလိုယုံကြည်တာဒါလည်းသူလည်းတရားတရားပဲအဲဒီတရားတရားခွန်အားကြီးပဲဒီတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဒီခွန်အားနဲ့တခါတည်းခုနရေရင်ထဲမှာမျောမသွားတာနှင့်မသွားတာရည်စည်းကြောင်းနဲ့ဆင်းတဲ့ပုဂ္ဂိုလ်ဟာ

သရတရားလုံးလုံးမရှိတဲ့ပုဂ္ဂိုလ်တွေများများမြုပ်တာပဲအဲနည်းနည်းလောက်ရှိရင်လည်းနည်းနည်းထောက်တာထောက်တည်ရကြသရတရားရှိတဲ့ပုဂ္ဂိုလ်တွေကသရတရားရှိတော့သူကမတော်တာတွေမပြုဘူးอืมမကောင်းတဲ့အကုသိုလ်ပြုလို့ချင်းမကောင်းကျိုးပေးလိမ့်မယ်မျက်မှောက်တင်လည်းမကောင်းကျိုးတွေတွေ့ရလိမ့်မယ်နောက်တံတရားလည်းမကောင်းကျိုးတွေတွေ့ရလိမ့်မယ်အဲ့ဒါကြောက်ပြီးတော့မတော်တာတွေမလုပ်အောင်မပြောအောင်မဆိုးအောင်မလုပ်အောင်အကုသိုလ်မပွားဘူး ka ụmụ ka onye oyidb r da a a a a enye gwe ye bra ny abụọ n chabụ ra gbu chal rr ya ဒါတန်တရားတွေကမလွတ်သေးတော့လည်းတန်တရားတွေကပေါ်နေတာတွေမမြုပ်ခွဲနေတာတွေတော်သေးတယ်တော်သေးရလို့ဆိုရမှာပေါ့လေသူသို့တော်လည်းဟိုဇာတိဒုက္ခတွေဘာတွေကတော့ရှိတာအဲဒီဒုက္ခတွေကတော့ဒုက္ခရောက်ရပဲသူကအဲဒါဒီစည်းကြောင်းနဲ့ပေါ်နေတာသရာသရာတရားတွေတော့ခွန်အားကြောင့်လည်းပေါ်တယ်အဲသရာတွေမဟုတ်ဘူးဝိရိယကလည်းရှိသေးတယ်ဝိရိယနဲ့လည်းပဲသူကအာထုံမှာကုသိုလ်ကဖြစ်တယ်သူတရားထုတ်ရမှာကိုယ်ကြီးကြီးဝိရိယမပါရင်ပြင်းနေရင်ဘာမှမပြောယုံကြည်ရောယုံကြည်ပါရဲ့ ဒီတရားအားထုတ်ရင်ဒီလိုအဲသမာဓိနဲ့ဉာဏ်နဲ့ဖြစ်လိမ့်မယ်နိဗ္ဗာန်တွေ့ရလိမ့်မယ်ဆိုယုံကြည်ပါရဲ့အားလည်းထုတ်ခြင်းပါရဲ့ဒါပဲမဲ့လို့ပြင်းတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားမတည့်ဘူးဒီပုဂ္ဂိုလ်လုံးလုံးအားမထုတ်ဘဲနေဘာမှမဖြစ်ဘူးအားထုတ်တယ်ရော်တိရော်ရဲနဲ့အားထုတ်နေဒီပုဂ္ဂိုလ်တရားမတည့်ဘူးတရားမတည့်တော့သူကဘယ်နဲ့အောင်းမေတော့ဆိုသူများတွေတော့တရားတွေတည့်ကြဉာဏ်စဉ်တရားတွေနာငါတော့မနာရဘူးစိတ်ကြက်တာပူသေးသူကသူကပြင်းနေတာကိုသူကပေါ်ရော်နေတယ်မင်းတက်လိမ့်မှာတော့

အာရဘအာယုံအာရဘအာထုတ်၍ဣဒာနိဗ္ဗာန်ဤနိဗ္ဗာန်ကိုနာအဓိကန္တာဘမရောက်မရောက်နိုင်မရနိုင်အပိနာဓမ္မတာနိငယ်သောအာသံဖြင့်ဣဒာနိဗ္ဗာန်ဤနိဗ္ဗာန်ကိုနာအဓိကန္တာဘမသိနိုင်မရောက်နိုင်အဲနိဗ္ဗာန်ဟာကြော်ရဲရဲအထုလို့လည်းမရဘူးအနည်းငယ်တော့အဲမနိုင်ကြီး

တတိဖြစ်လို့ရှိရင်တမာရီဖြစ်တယ်ရှုမိရအောင်လေသုလိုက်တည်ဖြစ်တမာရီတမာရီဖြစ်လို့ရှိရင်ရှုမိတဲ့အာယုံလေပိုင်းခြားတည်တဲ့ပညာဖြစ်တယ်အဲဒီတော့သဒ္ဓါဘလဝိရိယဘလဟုတ်လားသဒ္ဓါသဒ္ဓါတတိဝိရိယတမာရီပညာလို့သူအစဉ်ကရှိပါတယ်ဒါပေမဲ့ဘုန်းကြီးကဟိုဆက်မိအောင်လို့သဒ္ဓါဘလဝိရိယဘလသဒ္ဓါနဲ့ဝိရိယကသူက အပြင်ကလိုလိုဖြစ်တယ်တတိနဲ့သမာဓိနဲ့ပညာကသူကတကူတဲ့ဘောင်နဲ့အတွင်းကလိုလိုဖြစ်တယ်သူတို့ကသူတို့ကနိစ္စအဲသဒ္ဓါသဒ္ဓါရီဟူသောခွန်အားဝိရိယရီဟူသောခွန်အားတတိရီဟူသောခွန်အားသမာဓိရီဟူသောခွန်အားပညာရီဟူသောခွန်အားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေသံဃာရည်စည်းကြောင်းနဲ့မနှင်းမြုပ်ဘူးပေါ်ပြီးတော့နေတယ်သံဃာရည်စည်းကြောင်းတွေကဘာတွေလဲဆိုကာမောကကာမာရီဟူသောရည်ရင်ရည်စည်းကြောင်းကတစ်ခုဘဝက

ကာမဘဝကာမဘဝဒိဋ္ဌောကဒိဋ္ဌောကမောဟအဝိဇ္ဇာမောဟအဝိဇ္ဇာကာမဘဝကာမဘဝဒိဋ္ဌောက နှင်းမြုပ်သတ်တယ်ရည်စည်းနဲ့လေးသွယ်ဩဃပါတဲ့ဒါဩဃလေးခုတဲ့အဲရည်စည်းများနှင်းမြုပ်သတ်တာလို့ပဲတဲ့သူကနှင်းမြုပ်သံရတဲ့နှင်းမြုပ်ပြီးသတ်တတ်သည်ကာမဘဝကာမဘဝဒိဋ္ဌောကဒိဋ္ဌောကမောဟဝိဇ္ဇာမောဟဝိဇ္ဇာနှင်းမြုပ်သတ်တယ်နှင်းမြုပ်သတ်တယ်ရည်စည်းနဲ့ရည်စည်းနဲ့လေးသွယ်ဩဃပါလေးသွယ်ဩ မြုပ်သတ်တယ်ရေစည်းနဲ့လေးသွယ်ဩကပါမြင့်မြုပ်သတ်တယ်ရေစည်းနဲ့လေးသွယ်ဩကပါ

သရုပ်ပေါ်အောင်လို့မောဟလို့ထည့်တယ်ပြီးတော့လက်ထရာလည်းသိအောင်လို့ဒီနားမှာဩဃအဝိဇ္ဇာဆိုရင်လည်းဩဃဟောကာချင်းကာချင်းထနေတော့လင်္ကာကဒီလိုမရရဘူးဆိုတော့ဘုရားလက်ထရာကာယအလုံးချင်းထပြီးတော့မရရဘူးလေအမှန်တန်အဲသူလည်းအမှန်လည်းလွတ်သွားအောင်လို့ပြောမောဟသရုပ်ထည့်တယ်ကာမဘဝဒိဋ္ဌောကမောဟအဝိဇ္ဇာနှင်းမြုပ်တတ်တဲ့ရည်စည်းနဲ့လေးတွေဩဃပါ လေးဆောင်းသားပေါ်တယ်နေရာသေးတဲ့ပုဂ္ဂိုလ်အဲဒီကာမဩဃဆိုတာကာမအာယုန်နဲ့စပ်ပြီးတော့နှစ်သက်ပါရတဲ့တဏှာပဲຢာကပဲကာမရာဂပဲကာမအာယုန်နဲ့နှစ်သက်ပါရသဘောကြပြီးတော့နေတာလေကာမဩဃကာမရည်စည်းကြောင်းကြီးကာမဘုံသားတွေကတော့ကာမရည်စည်းကြောင်းနဲ့မျောနေတာပဲ

ကာမရည်ကြောင်းရှိတဲ့ပုဂ္ဂိုလ်ဟာကာမအာယုန်နဲ့နှိမ့်သက်ပါရပြီးတော့အကုသိုလ်တွေပြုအခုလောကထဲမှာမိမိအကျိုးပြည့်အောင်လို့မိမိလိုရှိရတဲ့ကာမဂုဏ်အာယုန်နဲ့ပြည့်စုံအောင်လို့ကိုယ်ကိုယ်တိုင်နဲ့သုံးဆောင်ရအောင်ကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေချမ်းချမ်းသာသာသုံးဆောင်ရအောင်လို့ရည်ရွယ်ပြီးတော့သူများအသက်ကိုသာချင်းပါဏိပါဒကာနေပြုတာလည်းရှိရဲ့

ရာဇဝမှုတွေပါလေဆိုတာတော့တစ်ခါတစ်ခါပိုင်ဆိုင်တဲ့အစိုးရကနေပြီးလူငင်းငွေပေးလိုက်တယ်ဆိုရင်ပြီးတာပဲသူကဖြစ်နိုင်နေတယ်ဆိုတော့ပိုင်ဆိုင်တဲ့အစိုးရကနေပြီးတော့ဟာဒီဟာဒီဟာတွေတော့ကိုဒီနေ့ကဒီအထီအောင်ပြီးပြီးသားဥစ္စာတွေကိုသမုံချလိုက်ဆိုပြီးတော့လူငင်းငွေပေးလိုက်ရင်လို့လို့ရသေးတယ်ဆိုတာလောကအပြစ်ကတော့သံဃာအပြစ်ကအဲ့ဒီလိုသမုံချမဲ့ပုဂ္ဂိုလ်မရှိဘူးဘယ်သူမှမချနိုင်ဘူးသူကဘုရားလည်းမချနိုင်ဘူးနတ်တွေလည်းမချနိုင်ဘူးဗြဟ္မာလည်းမချနိုင်ဘူးဘယ်သူမှမချနိုင်ဘူးဒီမကောင်းမှုက

ဒါကဘယ်သူကနှစ်သက်တာတော့ဆိုရင်ကာမရည်စည်းကြောင်းကနှစ်သက်တာ ကာမအယုန်တွေနှစ်သက်ပါရတွေ့ရနေတဲ့ကာမောကကနှစ်သက်သွားတာတဲ့ကာမရည်စည်းကြောင်းနဲ့မကူးနိုင်တော့ခုနကပြောတဲ့တရားခွန်အားမရှိဘူးဝိရိယခွန်အားမရှိဘူးတတိခွန်အားမရှိဘူးသမာဓိပညာခွန်အားတွေမရှိဘူးဒီခွန်အားမရှိတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေပြုတာပဲအဲ့ဒီမကောင်းမှုတွေမတော်တာတွေပြုတာပဲ။ မတော်တာတွေပြုတော့ပြီဟာခွန်အားမရှိတဲ့ပုဂ္ဂိုလ်တွေနှိမ့်သွားတာသူသာရေမကူးတာပဲနဲ့ရေထဲစဉ်းစားလို့ပဲတူးတဲ့သူကဟိုမတရားစဉ်းစားကြည့်လို့ရှိရင်သူကအတူကြီးမြတ်စွာဘုရားဟောတဲ့ဒေသနာတော်တော်ကိုတူတာသူရေမကူးတဲ့ပုဂ္ဂိုလ်ရေထဲစိမ့်တာနဲ့မြုပ်သွားတယ်လို့ပဲဟိုမှာသဒ္ဓါသဒ္ဓါဝိရိယစကြည့်တော့ခွန်အားတွေမရှိတဲ့ပုဂ္ဂိုလ်တွေကမကောင်းမှုအကုသိုလ်တွေလွန်လွန်ကျူးတာကိုကာမအယုန်တွေနှိမ့်သက်ပြီးတော့ ကိုလိုရှိတာတွေကြည့်အောင်ဆိုပြီးမတော်တာတွေလုပ်တော့တခါတည်းပေသီးနဲ့တကယ်နဲ့မြုပ်သွားတာအခုနေမြမောပစ္စုပ္ပန်မှာဘယ်လိုအဲကြီးကျယ်နေတဲ့ပုံကိုပဲဖြစ်ဖြစ်သိသွားတဲ့အခါကာလကျရင်နလမထူနိုင်ဘူးသွားတော့တာပဲမကြောက်ကြကောင်းတယ်ဘုညာခဏခဏလည်းပြောလေးရှိပါတယ်ဟောကောကုသမြတ်စွာဘုရားလည်းတဲ့တုန်းကရှင်မမောဂလအလောင်းရှင်မမောဂလမဖြစ်သေးဘူးတုန်းကတော့အဲရှင်မမောဂလအလောင်းမန္တကြီးက မြတ်စွာဘုရားနောက်တော်ကနိုင်လာတဲ့အကဘာဝကညာနာမထေကိုငယ်နဲ့ပေါက်လို့တခါလဲလူကူးပြီးတော့ငယ်နဲ့ပေါက်လိုက်တာပြိဋိဘာသံသွားတယ်ငရဲကြသွားတယ်ချက်ချင်းတခါလဲမာနာကြီးအစတုန်းကမာနရှိတဲ့တုန်းကတော့သူ့အကုန်လုံးနတ်ပြည်လောကတွေကသူ့ကြောက်နေရတာယူရင်းနေရတာငရဲကြသွားတဲ့အချိန်ကျတော့ဘယ်သူမှသူ့ကိုမကယ်နိုင်တော့ဘူးသူလည်းပဲဘယ်သူမှလည်းမထူနိုင်တော့ငရဲရင်းနေလည်း ရဲရင်းနေနှိမ့်ဆက်တာကိုခါနေရတော့တာဘာမှလှမပြောနိုင်ဘူးဘာမှလှပြီးတကလားမခုပါနိုင်ဘူးသူစားအဲ့ဒါဘာတော့ဆိုလို့ချင်းအခုပြောတဲ့ရည်စည်းကြောင်းနဲ့နေသွားတာသူသူ့ရဲ့ကာမောဘပဲသူသူလိုရှိတဲ့ကိစ္စတွေကြည့်အောင်လို့မတော်တာတွေသွားလို့ခါတခါတယ်ဟောကာမောဘတွေမြုပ်သွားတယ်ခါတယ်ဒီမကူတာပဲနဲ့ရေထဲဆင်းလို့မြုပ်သွားတယ်တူတယ်အဲ့ဒါကအပယ်လေးပါးတိအောင်မြုပ်သွားတယ်

ဒီရင်းနာပူဇော်တာတွေပါတယ်ဒီလိုဟာတွေရှိပါတယ်တတ္တဝါတွေသပြီးတော့ပူဇော်လိုက်ဘာလုပ်လိုက်ဒီလိုဟာတွေရှိပါတယ်အဲ့ဒါတွေလုပ်တဲ့ပုဂ္ဂိုလ်တွေကတော့သူလည်းပဲအဲ့ဒီအပင်ငရဲတရားအောင်အနဲ့ထဲတရားအောင်ဆင်းသွားမှသူလည်းပဲဒါမောကကြောင့်ဒုက္ခရောက်သွားတယ်အဲ့ဒီနိမလာမနဲ့သူတော်ကောင်းတရားတွေပွားများတဲ့ပုဂ္ဂိုလ်တွေရှိတယ်ဒါနတိလကုသိုလ်တွေအားထုတ်တယ်မိမိတို့ပြုတဲ့ကုသိုလ်ကောင်းမှုကြောင့်သူကဘာလို့ရှိတုံးဆိုနိဗ္ဗာန်တော့သူကအလိုမရှိဘူးကာမအာယုန်တွေကြိုက်နေတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်အလိုမရှိဘူး နေပါလုံးယူသူကတော့ကာမအယုန်နဲ့ပြည့်စုံနေတာပဲအဲဒါကြောင့်လူချမ်းသာတာချမ်းသာတွေရဖို့ရလောက်ပဲသူကမျှော်လင့်တယ်မျှော်လင့်တော့ဒီကုသိုလ်ကောင်းမှုကအကျိုးပေးပါတယ်လူလိုရှိတဲ့ကုသိုလ်ကတော့အကျိုးပေးပါတယ်အကျိုးပေးတော့ကိုလူဖြစ်တယ်နတ်ဖြစ်တယ်အဲသိရဘဝမှာအိုရမယ်နာရမယ်သိရမယ်ပေါ်လင်းနောက်ဆုံးတော့သိရမှာပဲကောင်းတော့ကောင်းတဲ့လောက်တော့ကောင်းပါတယ်ခုနကအပင်ကြီးရကြတာတော့မနစ်နာဘူးပေါ့နည်းနည်းတော့ပေါ်နေတယ်သွားတာပေါ့ဒါပဲမဲ့လို့သူဟာဒီစည်းကြောင်းတွေကတော့လုံးလုံးမလို့ကိုယ်ပြင်မှာနစ်

ယောက်ျားတွေအဖိုးကြီးတွေဖြစ်ပြီးတော့မိန်းမတွေအဖွားကြီးတွေဖြစ်ပြီးတော့ဒီနေ့ကြလို့ရှိရင်ပြန်သိကြတာပဲဒီဆင်းရဲရောက်တော့သူဘယ်ကလာတော့ဆိုလို့ရှိရင်လားအဲဒီကာမရည်ဒီကြောင့်ကနှင်းမြုပ်ပြီးသားလိုက်တာတဲ့လူဖြစ်ခြင်းပေါင်းများစွာသိရတယ်နာဖြစ်ပြန်လဲနာမင်းကြီးတွေနာမည်ဗျာကြီးတွေဆိုတာအစတော့တင်းတင်းတဲတဲဟာမမကောင်းတာပေါ့နောက်ဆုံးတနေ့ကျသူတို့လည်းသိချကြတာပဲ မိမိတို့နာစည်းစိမ်တွေအကုန်လုံးသွန့်ပြီးပြီးသွားကြကြလားအဲ့ဒါဘယ်ကလာတော့ဆိုရင်ဒီကာမောကကာမရည်စည်းကြောင်းကြောင့်တဲ့ကာမအယုံနဲ့နှိမ့်သက်ပါရပြီးတော့ကုသိုလ်ကောင်းမှုတွေဒီကောင်းမှုအကျိုးပေးလို့နတ်ပြည်လောကရောက်ပြီးသိကြရတယ်ကာမကာမောကနှိမ့်ဆက်သွားတယ်ဘဝဩကဘဝဩကဆိုတော့ဘဝကိုตายရတာတဲ့ဘဝตายရတာအထူးအဖြစ်နဲ့ယူဘဝဘဝအယူဘဝဘဝတွေကာမဘဝတွေဆိုတာလည်းထိုက်တဲ့လောက်တော့ပါပါတယ်

ဒါပေမဲ့လို့ကာမောဘရှိတဲ့ပုဂ္ဂိုလ်ကတဲမကြိုက်ဘူးဘာလို့လဲဆိုဟိုမှာယမဆိုတော့ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ယောက်ျားမိန်းမလည်းမရှိအခုကာမဘုံကတော့အဲအိမ်တော်မရှိသားမယားမရှိဘာမရှိညာမရှိဆိုတော့ဒီကျိုးကတဲမကြိုက်ကြဘူးလူစား6 6ပုံကြီးဖြစ်သူကအစာလည်းမစားရပဲတော့သူကစားလည်းမစားဘူးစားကျင်တဲ့စိတ်လည်းမရှိဒါပေမဲ့လို့ဒီကစားပြီးတော့အရသာခံနေတဲ့လူတွေရဲ့အမြင်နဲ့ကြည့်လိုက်တော့ဒီဥစ္စာကအင်း ငါနေတာလို့လို့ဘာလို့မကောင်းဘူးလို့အောင်းမရတယ်ဘာမှလည်းမစားရဘူးဆိုတော့မကောင်းဘူးလို့ထင်ကြမှန်တော့သူကကောင်းနေတာပဲမစားမလောင်စားလည်းမစားကျင်ဘူးသူကကောင်းနေတယ်ဒါပေမဲ့ဒီကာမောကကာမရည်ရင်နဲ့မျောနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီဥစ္စာမကြိုက်ဘူးမစားရတာလည်းမကြိုက်ဘူးအဲကာမအယုံတွေမရှိတာလည်းမကြိုက်ဘူးသူကဘုခါနေရတယ်လို့တော့စိတ်ကထင်မြင်လဲထင်နေဦးမယ်တချို့ကအဲ့ဒီလိုတော့အောင်းမယုံမယ်သူကဒါပေမဲ့သူကကောင်းရတော့တော့ကောင်းနေပါလေ

ဒိဋ္ဌိဩဃာတဲ့ဒိဋ္ဌိဆိုတာကတော့မိစ္ဆာယူမှားတော့ယူပြီပေါ့ဒီကအကြောက်စရာအကောင်းဆုံးပဲမိစ္ဆာယူရမှားနေပြီဆိုမှတော့မျက်စိလေတာနဲ့တဲတူရဲသူကယူတဲ့လူနဲ့လည်းတူရဲသူကမျက်စိလေတဲ့ပုံကိုယ်တွေကအရှိအနောက်တောင်မြောက်တွေကြောင်းရင်းမှလွဲနေတာပဲသူများတွေကအရှိအနောက်တောင်မြောက်မှနေမယ်ကုန်းတော့တကယ်အရှိအနောက်တောင်မြောက်တွေပြုံးမှဖြစ်နေယူတဲ့ပုံကိုယ်လည်းဒီတိုင်းပဲ ယူတဲ့ပုဂ္ဂိုလ်လည်းများပုဂ္ဂိုလ်တွေကတော့အမှန်တိုင်းသိနေယူတဲ့ပုဂ္ဂိုလ်ကသူကအလွဲအမျိုးဖြစ်နေတယ်သူကပဲမှန်တယ်လို့ထင်သူများတွေကအကုန်လုံးလွဲနေတယ်ထင်နေတယ်ပြောကြတာပဲသူကအဲမှားတဲ့ယူရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုပဲမှားတဲ့ယူရှိတဲ့ပုဂ္ဂိုလ်တွေကအကြီးဆုံးကတော့ကုသိုလ်ကံမရှိ အကုသိုလ်ကံမရှိသမလွန်ဘဝမရှိသံဃာမရှိဒီလိုယူပါမိစ္ဆာဒိဋ္ဌိအကြီးဆုံးပါပဲအဲဒီလိုယူရှိတဲ့ပုဂ္ဂိုလ်က ကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်လို့ယူတဲ့ပုဂ္ဂိုလ်တွေကတော်တော်မှားနေတာပဲသူ့အမြင်နဲ့ကြည့်လိုက်ရင်ဒါတွေတက်တက်မဲ့ပိုးနေတာပဲဒီလိုထင်နေတယ်ကွာ။သံဃာဘွားတွေရှိတယ်လို့ယူတဲ့ပုဂ္ဂိုလ်တွေကတော်တော်ကိုခင်းမမိတာပဲဒီလိုထင်နေတယ်သူက။ကျတာပဲလို့သူကလွဲနေပြီဆိုတော့ကိုကလွဲပြီဆိုမှသူများတွေအကုန်လွဲတာပဲသူက။ဒီလိုဖြစ်နေ။ပြီးတော့ဒိဋ္ဌိဒိဋ္ဌိတွေလည်းအများကြီးရှိပါတယ်ဒိဋ္ဌိဒိဋ္ဌိတွေကဘယ်တော့ပြင်ကြည့်ဘူးအဲ့ဒီကုသိုလ်ကံမရှိအကုသိုလ်ကံမရှိဓမ္မလွန်ဘဝမရှိသံဃာမရှိ။

ji njeabụọ altabi n be jiic i d a a aoar i ala be ya ọzọ. ndị gị bụz abl ebaloie e

သမာဓိဋ္ဌိမှန်ကန်တဲ့အယူအမြင်တွေနဲ့ပြည့်စုံပြီးတော့နေရတာအမှန်ဝန်တာကြေကောင်းတယ်ဘုရားသားများဆက်ဆက်ကလည်းပဲသမာဓိဋ္ဌိမျိုးစီလေးတွေရှိလို့သမာဓိဋ္ဌိအဲအမျိုးတွေမှာဖြစ်ကလျာဏမိတ်တာမိကောင်းဆွေကောင်းတွေလည်းပေါင်းသိရဆရာသမားအကောင်းတွေလည်းမိဝဲရအဲသူတော်ကောင်းတရားတွေလည်းကြားနာပြီးတော့နေရတော့ခုမှန်ကန်သောအယူတွေနဲ့ရပ်တည်ပြီးတော့နေနေတာအမှန်ကိုဝန်တာကြေကောင်းတယ် မိစ္ဆာမိစ္ဆာယူတွေမှားတဲ့ယူတွေသင်္ကန်းကြောက်ကြကောင်းတယ်အဲဒီမိစ္ဆာယူတွေရှိနေတဲ့ပုံကိုယ်တွေဟာများသောအားဖြင့်မှားတဲ့အလွဲတွေကိုပြုတာများပါတယ်အလွဲတွေပြုတော့အပေလေးပါးသောက်ထိုးသွားတာများပါတယ်မယ်လေးပါးမသွားတောင်မှသူတော်များတွေကတော့မလွတ်တချို့သဗ္ဗတယူရှိနေတဲ့ပုံကိုယ်တွေကသဗ္ဗတယူရှိနေတာနဲ့ ဒီလိုတရားကျင့်ရင်နိဗ္ဗာန်ရောက်တယ်ဆိုတာသူကမယုံဘူးတရားအာမထုတ်ဘူးဥစ္စေရယူရှိနေတဲ့ပုဂ္ဂိုလ်လည်းသေပြီးရင်သူ့ဟာသူပျောက်သွားမှာပဲကျင့်ဖို့မလိုဘူးဆိုပြီးမကျင့်မဲနဲ့အဲ့ဒါနိဗ္ဗာန်မရောက်နိုင်ဘူးဒီလိုပုဂ္ဂိုလ်တွေကသံဃာထဲမှာတပွဲလွယ်လည်းဒုက္ခရောက်အဲ့ဒါဟာဒိဋ္ဌိရည်စည်းကြောင်းနဲ့မျောနေတာတဲ့ဒိဋ္ဌိရည်စည်းကြောင်းကတော့အများကြီးပဲလေးပုံကိုပို့တယ်အနေနဲ့ဆင်းသွားတယ်တခါတည်းလူပြည်လောကနတ်ပြည်လောကမြမပြည်လောကတိုင်အောင်လဲရောက်တဲ့ဒိဋ္ဌိတွေရှိပါသေးတယ်သောတာဒိဋ္ဌိကဆိုရောက်တယ်ဆိုတော့သံဃာတွေရပြီမြမပြည်တွေရောက်တယ်

သိကုစဉ်းစားကြံဒီတိုင်းမှမိမိတို့တဏ္ဍာမှာဖြစ်ပေါ်နေတဲ့တရားတွေဟာသင်ကြားလာတဲ့တရားတွေဆိုတဲ့အကုန်ရှုမှန်နေရအဲ့ဒါတွေဟာဒုက္ခသစ္စာတရားတွေပဲဖြစ်ပြနေလို့ဒုက္ခသစ္စာတရားတွေအဲ့ဒါတွေဆင်းရဲလို့သိအောင်လို့ပဲမှတ်နေရအခုအဲမမပဲနေတဲ့ပုံကိုယ်တွေပဲဆင်းရဲတယ်နေမှာတော့မြင်ရတာကြားရတာတွေကလည်းကောင်းတဲ့ဟာတွေရှိနေတော့တချို့ကကောင်းနေတယ်လို့အောင်းမိနေတာပဲရှုမှတ်နေတဲ့ပုံကိုယ်တွေမှာတော့ခဏမစက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေ့နေတော့ အစတုန်းကကောင်းတယ်လို့ထင်ရတာတွေလည်းအားကိုးစရာမရှိဘူးဖြစ်ပြီးပြောက်သွားတာပဲဘာမှနှစ်သာမရှိဘူးဖြစ်ကြည့်တဲ့ကြည့်လေးပဲအားရစရာမရှိဘူးအားကိုးစရာမရှိဘူးဒါတွေကိုအကောင်းထင်နေတာဟာလည်းပဲဆင်းရဲကိုရာတွေပဲလို့ဆိုညာနဲ့သက်ဝင်လာအဲဒီလိုဖြစ်ပြတဲ့မြသင်္ခါရဒုက္ခသစ္စာတွေဆိုတဲ့ဖြစ်ပြဖြစ်ပြတဲ့တရားတွေအကုန်လုံးသင်္ခါရတရားတွေဒုက္ခသစ္စာတရားတွေပဲလို့ဒီလိုမြင်ရမှာအဲဒီလိုမမြင်မဲနဲ့ဒါတွေကိုပဲ ချမ်းသာတွေသိနေတာကိုမြင်ရတာလည်းကောင်းကြားရတာလည်းကောင်းနားသာတွေ့ထရတာလည်းကောင်းကောင်းတဲ့ဥစ္စာတွေတွေ့တိုင်းတွေ့တိုင်းအကုန်လုံးကောင်းတယ်လို့ဒီလိုသိနေတယ်အဲ့ဒါမောဟခေါ်တယ်အလွဲအလွဲတွေကြောက်ပြီးနေတာအမှားမသိဘူးဒုက္ခကိုဒုက္ခလုံးမသိဘူးအပတိပါတိဝိဇ္ဇာခေါ်တယ်မသိတဲ့ဝိဇ္ဇာအမှန်တိုင်းမသွားတာဒုက္ခကိုချမ်းသာဟုထင်သည်ဆင်းရဲကိုချမ်းသာဟုထင်သည်မိစ္ဆာပฏิပါတိဝိဇ္ဇာ ။ဒါကြောင့်ဘုန်းကြီးကပရိသသမုပ္ပါမှာအဝိဇ္ဇာပစ္စယသင်္ခါရကိုအဝိဇ္ဇာကိုသဘောပေါက်အောင်လို့အမှန်မသွားအမှားမြင်တာအဝိဇ္ဇာကြောင့်အမှန်မသွားအမှားမြင်တာဝိဇ္ဇာပဲအမှန်တိုင်းမသိတာလည်းဝိဇ္ဇာပဲသစ္စာလေးပါးတရားဒုက္ခသမုဒယနိရောဓမေဃတွေအမှန်တိုင်းမသိတာလည်းအဝိဇ္ဇာအဲ့ဒီသစ္စာလေးပါးတရားတွေကြောင်းရပြန်ပြီးအလွဲသိနေတာတွေအလွဲထင်တာတွေလည်းပဲအဝိဇ္ဇာပဲမမသွားအမှားမြင်တာအဝိဇ္ဇာကြောင့်ချမ်းသာလိမ့်တော့ ဒီမျောကိုလေသုံးမျောမှုကပြုစီမာ၍လို့မှာဝိဇ္ဇာဝိဇ္ဇာသမုပ္ပါဝိဇ္ဇာအဲဒီမှာကြီးတာလေအဲဒီဝိဇ္ဇာဝိဇ္ဇာရည်ကြီးကြောင်းကြီးပဲသူကလည်းရည်ကြီးတာပဲသူကဘိုလ်ချက်မှကြီးဖြစ်နေတာဝိဇ္ဇာကိုသစ္စာလေးပါအမှန်တိုင်းမသိလို့ပဲခုနကမောကတော့ဘောကတော့ဒီထောကတွေဖြစ်နေတာသူကဘိုလ်ချက်မှကြီးတယ်အဲတော့ဒုက္ခသစ္စာဆင်းရဲတရားတွေကိုဆင်းရဲမှမသိတာလည်းပဲအဝိဇ္ဇာ ဆင်းရဲတရားတွေကိုချမ်းသာလို့ထင်နေတာကလည်းအဝိဇ္ဇာဆင်းရဲကြောင့်ဖြစ်တဲ့သမှုရသစ္စာအဲဒီအဲ့ဒါတွေကိုမြစ်သက်ပါရနေတာဟာသမှုရသစ္စာခေါ်တယ်ဒါဆင်းရဲကြောင့်တရားပဲပဂတိပုဂ္ဂိုလ်တွေနေကတော့ဒါချမ်းသာကြောင့်ထင်နေတယ်အဲဒီမြစ်သက်စရာတွေကိုသာယာအဲသာယာနှစ်သက်နေလို့ဒါနှစ်သက်မှုလေးရင်းခံပြီးတော့အဲလောကကြီးပွားအောင်လို့ချမ်းသာအောင်လို့အားထုတ်နေကြီးပွားချမ်းသာနေတယ်ဒီလိုထင်နေတာကိုဒါတော့ အဲဒီဘာနှစ်သက်ပြအာယုန်တွေကိုသာနှစ်သက်နေတာကသမှုရိယသစ္စာဆင်းရဲကြောင်းတရားအဲဒီဆင်းရဲကြောင်းတရားကိုဆင်းရဲကြောင်းလို့မသိဘူးဒါလည်းဝိဇ္ဇာပဲဆင်းရဲကြောင်းတရားကိုပဲချမ်းသာကြောင်းတင်နေသူလေးရှိမှနှစ်သက်သာမှုလေးရှိမှဒီလောဘလေးရှိမှလောဘလေးနဲ့အာထုံမှလောကကြီးပွားတယ်ဘယ်လိုထင်နေတာကိုအဲဒါကလည်းဝိဇ္ဇာပဲနိရောဓယုံနာသင်္ခါရငြိမ့်တယ်ဆိုတာနိရောဓသစ္စာသူအကောင်းဆုံးပဲအဲဒါကိုလည်းပဲနိရောဓ ဆင်းရဲခြင်းတယ်လို့မထင်ဘူးอืมဆင်းရဲခြင်းတယ်လို့မထင်ဘူးဒါမကောင်းဘူးလို့လည်းထင်ကြတယ်တချို့ကอืมဘဝတဏှာရှိတဲ့ပုဂ္ဂိုလ်တွေကအဲဘဝတွေပြတ်ဆဲသွားတယ်ဆိုတာမကောင်းဘူးလို့ထင်ကြတယ်အဲ့ဒါဟာအဝိဇ္ဇာပဲမေဃသစ္စာတဲ့မေဃသစ္စာဆိုတာမေဃ7ပါးတရားအခုတရားထုတ်နေတာတွေကမေဃသစ္စာတွေပဲဒေချာပြောမယ်ဆိုရင်မေဃ7ပါးတရားတွေပဲရှုတိုင်းမှတိုင်းဟာ

တိတိကျကျတော့၅ပါးကပါဝင်တယ်အဲဒီမဲ့ခင်တရားတွေဒါတွေဟာဆင်းရဲခြင်းရာရောက်ကြောင်းဖြစ်တဲ့တရားဆင်းရဲခြင်းကြောင့်အလုကောင်းနေပဲဒီအလုကောင်းနေဘယ်နဲ့ထင်နေတော့ဆိုတော့အများသောပုဂ္ဂိုလ်တွေကသဘောမပေါက်တဲ့ပုဂ္ဂိုလ်တွေကဒါတွေဆင်းရဲတယ်ဒါတွေလုံနေတာပင်မနေတာပဲဆိုတော့အောင်းမိနေတယ်အဲချမ်းသာကြောင်းမသိဘူးချမ်းသာကြောင်းတရားကိုချမ်းသာကြောင်းချမ်းသာကြောင်းသိမှပြည့်တဲ့မေဃသစ္စာချမ်းသာကြောင်းလို့မသိဘူး ချို့တော်တော်ပညာရှိကြီးတွေတောင်မသိဘူးတရားအားထုတ်မကြည့်လို့ရှိရင်တကယ်တမ်းမှာပဲသူတရားတွေဟောပြောနေမှာတရားထုတ်တာအခုလိုအားထုတ်တာကောင်းမှမသိဘူးအဲတကယ်အားထုတ်လိုက်တဲ့ခါကျတော့မှတို့ရှိကထင်လာတယ်လိုရနေတာပဲဆိုတာသဘောပေါက်လာဘုန်းကြီးကဟိုအထက်တုန်းကဒကာကြီးတယောက်ရွာနေချင်းမှာရွာနေချင်းဆိုအဲသုံးမိုင်လေးမိုင်လည်းတော့ဝေးနေမယ်အဲဒီကဒကာကြီးတယောက်လာအားထုတ်သူအားထုတ်တာလည်းပဲ အစတုန်းကတော့သူကမယုံကြည်တဲ့ပုဂ္ဂိုလ်တယောက်ကိုသူကိုယ်ဝယ်တဲ့ဆရာကလည်းပဲမယုံကြည်တဲ့ဘက်ကနေပြီးသူ့ဟောတာ။ဒါကသူကလည်းမယုံကြည်ဘူး။သူ့ဆရာကလည်းမယုံကြည်သူကလည်းမယုံကြည်ဘူး။ယုံကြည်တော့အစတုန်းကဆိုရင်အပြစ်တွေပြောနေတာသူတို့က။ဒါနဲ့မိတ်ဆွေရင်းနှီးတဲ့ပုဂ္ဂိုလ်တွေကတရားထုတ်တာတဲ့ယောဂီတွေကပြန်သွားတော့အဲဒီလူတွေကလည်းလူနိုင်နေကိုသူတို့မိတ်ဆွေတွေအနာရင်းနှီးနေလူနိုင်နေဆိုတော့သူ့ကိုတခါလေအတင်းတရားထုတ်ဖို့ခေါ်လာကြမစုံမကင်းတာအနာပါနာနဲ့လိုက်အားထုတ်အားထုတ်တဲ့ခါတော့သူကတော်တာဆရာသမားပြောတဲ့အတိုင်းကောင်းကောင်းအားထုတ် ကောင်းအားထုတ်လို့၃ရက်လောက်အားထုတ်နေတဲ့ခါကျတော့သူကတခါလေတရားတွေကတော်တော်တိုးတက်လာတယ်တိုးတက်လာတော့သူကပြောတယ်ခုမှတရားတွေကတွေ့တာပဲတို့အစတုန်းကမပြီးဘဲနဲ့ရန်ပန်ပြောဟိုဆရာကြီးကတကယ်ကိုယ်ခေါ်ထားတာလဲတော်တော်အလွဲတွေချက်ခေါ်တာနေရာမကျရတကယ်မှသူကပြစ်တင်တယ်အပြစ်တင်တယ်ကွာတရားကသူကတွေ့တာပဲအဲသောသောဘိုက်ကတော့ကိုအဲ့ဒီတရားနိလမှတွေကိုတရားမှတွေလည်းထင်တတ်တယ်။စဉ်းရင်ရောက်ဖြစ်တဲ့မဂ္ဂင်7ပါးတရားအစစ်မှန်တွေကို အစင်းမာတွေမဟုတ်ဘူးဒါတွေလွဲတွေပဲအမှားတွေပဲဒီလိုလဲထင်တာတဲ့အဲ့ဒါအဝိဇ္ဇာပဲอืมအဲ့ဒါကြောင့်ဆင်းရဲအစင်းမှန်ကိုဆင်းရဲမှမသိတာကလည်းအဝိဇ္ဇာတဲ့အဲဒုက္ခသစ္စာဆိုတော့ပါဠိနည်းနဲ့လုံးဝနေရာချမ်းဒုက္ခသစ္စာကိုဆင်းရဲမှမသိတာကလည်းအဝိဇ္ဇာဒုက္ခသစ္စာကိုချမ်းသာလို့ထင်တာကလည်းအဝိဇ္ဇာတဲ့အဝိဇ္ဇာဒါလေးနှစ်ခုလောက်ဆိုရင်တော်လေးသဘောပေါက်သွားမှာပါပဲ။

လို့ဟုထင်တာကအဝိဇ္ဇာမှန်ပါပါလို့ထင်တာကအဝိဇ္ဇာသမုဒယသစ္စာကိုသမုဒယသစ္စာကိုချမ်းသာကြောင်းအလို့ဟုထင်တာကအဝိဇ္ဇာမှန်ပါပါလို့ထင်တာကအဝိဇ္ဇာနိရောဓသစ္စာကိုနိရောဓသစ္စာကိုချမ်းသာဟုမသိတာက ဆင်းရဲလို့တော့မထင်ဘူးမကောင်းဘူးလို့ထင်တယ်ယုံနာသင်္ခါရတွေအကုန်လုံးငြိမ့်သွားတာဘာမှခံစားကြရမရှိဘူးအလကားပဲမကောင်းဘူးလို့တချို့ဘုသူရရှိတဲ့ပုဂ္ဂိုလ်တွေကဒီလိုပြောနေတာပဲဘာခံစားကြရရှိတယ်ဘုရားလက်ထက်ကတောင်မှဟိုမှာရှင်ဥဒ္ဒရာကြီးကမေးတယ်သမာဓိပုဒ်ကြီးကနိဗ္ဗာန်များချမ်းသာတယ်ချမ်းသာတယ်ဆိုဘာများရှိတာလဲနိဗ္ဗာန်မှာဒုက္ခဝေဒနာများရှိသလား

နိဗ္ဗာန်ရောက်လို့ရှိရင်ဖြစ်ရင်သူကခံစားခြင်းသေးတာကိုသူကနိဗ္ဗာန်ရတာခံစားခြင်းသေးတာခံစားပြီးနေခြင်းသေးတော့သူကတချို့ကသားတွေသမီးတွေနဲ့တပြုံကြီးတောင်နေခြင်းတာကိုအဲ့ဒီတော့မနေရဘူးဆိုတော့တဲမကြိုက်ဘူးနိဗ္ဗာန်လို့ကဒါပဲကြောင့်နိဗ္ဗာန်ကိုဆင်းရဲလို့တော့သူတို့မပြောဘူးမကောင်းဘူးလို့ပြောတယ်နိဗ္ဗာန်အစ်ကိုယုံနာသင်္ခါရတွေချုပ်ငြိမ်းသွားတဲ့သဘောနိဗ္ဗာန်ဟာချမ်းသာကောင်းနေတာပဲအဲ့ဒါကိုမကောင်းဘူးလို့ထင်တယ် ယရသစ္စာကိုမကောင်းမှုထင်တာကအဝိဇ္ဇာယရသစ္စာကိုမကောင်းမှုထင်တာကအဝိဇ္ဇာမကသစ္စာကိုဆင်းရဲတဲ့အလုပ်ဟုထင်တာကအဝိဇ္ဇာမကသစ္စာကိုဆင်းရဲတဲ့အလုပ်ဟုထင်တာကအဝိဇ္ဇာ စ္စာကိုချမ်းသာတယ်လို့မသိတာကအဝိဇ္ဇာမကသစ္စာကိုချမ်းသာတယ်လို့မသိတာကအဝိဇ္ဇာမကသစ္စာတရားဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေလည်းပါပါတယ်အဝိပဿနာရှုမှုတွေပါတယ်မဂ္ဂင်ရှင်ပတရားတွေပွားများမှုအဲ့ဒါကိုနိဗ္ဗာန်ရောက်ကြောင်းပဲလမ်းကောင်းလမ်းမှန်ပဲလို့မသိရင်ဒါအဝိဇ္ဇာပဲ ဒါတွေကျင့်နေတာဟာပင်မနေတာပါပဲလို့ထင်လို့ရှိရင်လည်းဒါဝိဇ္ဇာပဲလို့ဒါကသစ္စာလေးပါးတရားမှန်လည်းမသိတာဝိဇ္ဇာခေါ်တယ်တဲ့အဲအလွယ်တကူပြောမယ်ဆိုရင်တော့ယုံနာတရားတွေအနိစ္စဒုက္ခအနတ္တလို့မသိတာဝိဇ္ဇာပဲယုံနာတရားတွေမြင်တိုင်းမြင်တိုင်းအနိစ္စလို့မသိဘူးအနိစ္စမြဲတယ်လို့ထင်တယ်ဒုက္ခလို့မသိဘူးဒုက္ခချမ်းသာတယ်လို့ထင်တယ်အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့မသိဘူးပုဂ္ဂိုလ်သတ္တဝါအသက်ရှင်နေတဲ့အကောင်ကလေးပဲလို့ထင်နေတယ်အဲဒီလို နေသာဒုက္ခအတ္တတွေထင်တိုင်းထင်တိုင်းဒါအဝိဇ္ဇာကြီးတယ်ပဲဆံမြင်တိုင်းကြားတိုင်းအဝိဇ္ဇာတွေကြာနေတာအဲ့ဒီအဝိဇ္ဇာတွေမကြရဘူးခုမြင်တိုင်းကြားတိုင်းရှုရတာမြင်တိုင်းကြားတိုင်းရှုတော့အော်ရှုတိုင်းရှုတိုင်းဟာဒီပထမအစဆိုလို့ရှိရင်သဘောတရားလေးတွေသိရတယ်အတ္တဆိုပြုတ်တာမလို့တော့ပြုတ်တာပေါ့လေနောက်တော့အဖြစ်ပြက်တွေသိလာတဲ့အခါမှာအနေစာသိတယ်ဒုက္ခသိတယ်အနတ္တသိတယ်အဲဒီလိုသိတော့ရှုတိုင်းရှုတိုင်းဟာအနိစ္စဒုက္ခအနတ္တသိနေရင်ဒါ

ကူရမှာကူတရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းကူနေတာပါပဲငနေ့နည်းနည်းအချင်းကကုန်သွားကြပြီอืมနောက်တစ်ခါမှဆက်ပြီးတော့ဟောရမယ်ဘိက္ခွေယံတို့မဟာဥဒ္ဒကနောတိဧတံကြီးကျယ်နဲ့ကျယ်လှသောရည်ရင်ကျယ်ပင်လယ်ကြီးဟူသောဤမည်သည်သရုံနာလေးပါးကုန်သောဩဃာနံဩဃာတော်ဤဩဃာနာရည်စည်းကြောင်းနှင့်လာတူသောသဘောတရားဆိုကြီးတော်ဤတိဝသနာမြည်ပေ၏ ဤရန်ဤမေဤစည်းကြောင့်ဩဃာတော်ဒီကတမေပဲဒီတော်သေရတာကတမေပဲဒီတော်နိမူကကာမောဃတာကာမာရိဟုသောရည်စည်းကြောင့်ဩဃာကြီးဤ၎င်းဘောဃတာဘဝနဲ့တာတမေမူရိဟုသောရည်စည်းကြောင့်ဩဃာကြီးဤ၎င်းဒေထောဃတာမိစ္ဆာယုဒိဋ္ဌိတိဟုသောရည်စည်းကြောင့်ကြီးလာဝေဇောဃတာသစ္စာလေးပါးကိုအမှားတိုင်းမသိကြောင်းမဲ့လမ်းရည်တည်သောအဝိဇ္ဇာမောဟရိဟုသောရည်စည်းကြောင့်ကြီးလာဒီဝေသနာမြည်ပေ၏ ရဲ့ဒီဩဃ၄ပါးရဲ့အမည်ပဲတဲ့အတိုင်းဆိုရမယ်ကာမဘဝဒိဋ္ဌောကဒိဋ္ဌောကမောဟအဝိဇ္ဇာနှိမ့်မြုပ်တတ်တယ်နှိမ့်မြုပ်တတ်တယ်ဖြည့်စည်းနေဖြည့်စည်းနေ မြစ်ပင်လေကြီးတဲ့မျိုးမူရင်းယောက်ျားပြေးလာတယ်မြစ်ပင်လေကြီးရောက်ကူးရလိမ့်မယ်ကူးဝရတဲ့နောက်ဆက်ပြီးတော့ဟောရမယ်မူရင်းဆောင်းဖို့ဆိုပြီးတော့သိညာအောင်လေးနိုင်ပြီးသွားမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓသုဘငါးပြား မညာယံဘက်သဆွဲချက်ကြောင့်ရွာပြည့်တုံညရွာ